နေဤအနုမိတာသမ္မာဒိဋ္ဌိစိတ္တောမုဒ္ဒီဖလာစစိတ္တောမုဒ္ဒီဖလာနိတန္တာစအဲ့ဒါအရင်ကသီလာနုခိတသမ္မာဒိဋ္ဌိကိုပြောခဲ့တယ်သီလာနုခိတသမ္မာဒိဋ္ဌိသီလဖြင့်ချီးမြှောက်အပ်သောဝိပဿနာသမ္မာဒိဋ္ဌိဝိပဿနာညာအဲ့ဒီအကြောင်းကို ပြောခဲ့ပြီ။သီလစင်ကြယ်တယ်ဆိုလို့ရှိရင်ဝိပဿနာဉာဏ်ရင့်တန်ရေးတိုးတက်ရေးမှာဘလောက်ကျေးဇူးပြုတယ်ဆိုတာတရက်ပင်အောက်လဲနေတဲ့မထီကြီးတပါမိမိရဲ့စင်ကြယ်တဲ့သီလကိုပြန်ဆင်ញင်လိုက်တာနဲ့ပဲစင်ကြယ်တဲ့သီလအကြောင်းပြုပြီးတော့ဝိပဿနာဉာဏ်ဉာဏ်လေး ထက်ထက်တန်တန်နဲ့တက်လာပြီးတော့ခရီးသွားရဲ့ပခုံးပေါ်မှာပဲမဲ့ညာဖုန်ညာအာသဝကုံခန်းဤအထိရောက်သွားတယ်ဆိုတာဒါပြောခဲ့တယ်အခုတော့ဒီနေ့တော့သုတ္တနုဂိတသုတ္တဖြင့်ချီးမြှောက်အပ်သောသမ္မာဒိဋ္ဌိ ဝိပဿနာတမ္မာဒိဋ္ဌိဝိပဿနာဉာဏ်တမ္မာဒိဋ္ဌိဆိုတဲ့သကလုံးရဲ့အတိပ္ပယ်ကဘာပါလဲတမ္မာဒိဋ္ဌိအမှန်အမှန်သိမြင်မှုအမှန်တိုင်းသိမြင်မှုအမှန်တိုင်းသိမြင်မှုဝိပဿနာတမ္မာဒိဋ္ဌိ ဝိပဿနာတမ္မာဒိဋ္ဌိနဲ့အမှန်တိုင်းသိမြင်တော့ဘာကိုအမှန်တိုင်းသိမြင်မလို့ယုံနာကိုအမှန်တိုင်းသိမြင်မယ်ယုံနာရဲ့သဘာဝကိုအမှန်တိုင်းသိမြင်မယ်ယုံနာမှာကဘာသဘာဝရှိတယ်လဲဆိုတော့ကိုယ်ပိုင်သဘာဝအများဆိုင်သဘာဝလို့သဘာဝနှမျိုးရှိတယ် ကိုယ်ပိုင်သဘာဝဆိုတာရုပ်အသီးသီးနာအသီးသီးနဲ့သာတက်ဆိုင်တဲ့သဘာဝခတ်မာမှုဆိုလို့ရှိရင်ပထဝီဓာတ်ဆိုတဲ့ယုံနဲ့သာတက်ဆိုင်တဲ့တခြားအာဘောတိသောဝါယောဓာတ်တွေနဲ့မတက်ဆိုင်ဘူး။ယန္တန်မှုနူးညံ့မှုပျော့ပြောင်းမှုဆိုတာလည်းပဲပထဝီဓာတ်ဆိုတဲ့ယုံနဲ့သာတက်ဆိုင်တဲ့တခြားယုတ်တွေနာနေနဲ့မတက်ဆိုင်ဘူး။ ပူမှုအေးမှုဆိုတာလည်းပဲတေဇောတတ်ဆိုတဲ့ယုံနဲ့သာသက်ဆိုင်တဲ့တခြားယုံတွေနဲ့မဆိုင်ဘူးလိုချင်မှုဆိုတာလောဘနဲ့သာသက်ဆိုင်တဲ့တခြားယုံနာနေနဲ့မသက်ဆိုင်ဘူးကြံတမ်းမှုဆိုတာဒေါသနဲ့သာသက်ဆိုင်တဲ့တခြားယုံတွေနာနေနဲ့မသက်ဆိုင်ဘူးဒါကြောင့်အဲ့ဒီလိုသဘောမျိုးတွေကိုယုံအသီးသီးနာအသီးသီးရဲ့မိမိတို့နဲ့သာသက်ဆိုင်တဲ့ ကိုယ်ပိုင်တဘာဝတွေလို့ခေါ်တယ်အဲ့ဒါတွေကိုတဘာဝလက္ခဏာလို့သာသုံးသုံးတယ်တဘာဝလက္ခဏာယုတ်သီရိနန္ဒီနဲ့တဲ့နဲ့ဒါဆိုင်တက်ဆိုင်တဲ့ကိုယ်ပိုင်တဘာဝတွေအဲ့ဒါတွေသိအောင်လို့လဲဝိပဿနာကျူရတယ်ဘူရာတွေသိအောင်အေးဓာတွေသိအောင်ခမာဓာတွေနုညံဓာတွေသိအောင်တွန်းဓာတွေထောက်ကန်ဓာတွေလှုပ်ရှားဓာတွေရွေ့ရှားဓာတွေသိအောင်ဒါကတော့ဝါရောရဲ့ကိုယ်ပိုင်သဘောတွေ ယူစည်းမှုဖွဲ့စည်းမှုဆိုတဲ့သဘောတွေသိအောင်ဒါကတော့အာဘောရဲ့ကိုယ်ပိုင်သဘောတွေအဲ့ဒါတွေသိအောင်ရှုတယ်ရှုတဲ့အတိုင်းသိရင်အဲ့ဒါတွေကိုသိတဲ့ဉာဏ်ဟာသမ္မာဒိဋ္ဌိဥပဒနာသမ္မာဒိဋ္ဌိအမှန်တိုင်းသိမြင်တယ်ကြွားတယ်လှမ်းတယ်ချတယ်လို့မှတ်တဲ့အခါမှာကြွားမှုလှမ်းမှုချမှုသဘောပဲတွေ့တယ်ဒီနည်းအားဖြင့်ဆိုလို့ရှိရင်အစင်းစင်ရွေးချမှုသဘောပဲတွေ့တယ် အဲ့ဒီသဘောမှတပါငါဆိုတာအဲ့ဒီအချိန်မှာမသိဘူးမတွေ့ဘူးခြေထောက်ဆိုတာသဘောခြေထောက်ဆိုတဲ့ပုံတဏ္ဍမညာကြီးမသိဘူးမတွေ့ဘူးကြွမှုလှမ်းမှုချမှုသဘောရွေးမှုသဘောဒီသဘောမျှတွေ့တဲ့ဆိုဟောဝါယောရဲ့သဘောတက်တက်ကိုတွေ့ပြီတဘာဝလက္ခဏာဝါယောရဲ့ကိုယ်ပိုင်သဘောဒါကိုတွေ့ပြီအဲ့ဒီအတိုင်းတွေ့မြင်နေတဲ့ယောဂီရဲ့အဲ့ဒီအခိုက်မှာအဲ့ဒီအတိုင်းတွေ့မြင်နေတဲ့ဉာဏ်ကိုအမှန်ဉာဏ်သမာဓိဋ္ဌိဥပဒနာသမာဓိဋ္ဌိ ရုပ်ရဲ့တဘာဝအမှန်တိုင်းသိမြင်တာထို့အတူပဲစိတ်ကတွန့်သွားလို့စဉ်းစားနေလို့မလို့စဉ်းစားတယ်စဉ်းစားတယ်စဉ်းစားတယ်နဲ့မှတ်နေတဲ့အခါမှာစဉ်းစားတဲ့စိတ်နဲ့စဉ်းစားတာကိုမှတ်တဲ့စိတ်လောက်ပဲယောဂီကသိတယ်အဲ့ဒီအချိန်မှာငါစဉ်းစားတယ်လို့လည်းမသိဘူးငါမှတ်တယ်လို့လည်းမသိဘူးဆိုရင်အရှုခံစဉ်းစားစိတ်နဲ့စဉ်းစားတာကိုရှုတဲ့စိတ်နောက်တစ်ခါ တချို့မှာတခါတရံရှိတတ်တယ်။ဟောင်းတာပိန်တာလည်းမှတ်မရ၊ထိုင်တာထိတာလည်းမှတ်မရ၊ခန္ဓာကိုယ်လည်းမတွေ့၊ဘာမှရမလည်းမသိဖြစ်တဲ့အခါမှာသိရကိုဆွဲမှတ်လိုက်တော့ဘာပဲမှတ်ရလဲဆိုတော့သိနေတဲ့စိတ်ကလေးပဲမှတ်ရတယ်။သိတယ်သိတယ်သိတယ်သိတယ်နဲ့မှတ်ရတယ်။အဲ့ဒီအခါမှာအမှတ်ခံအတိလေးရဲ့အဲ့ဒီအတိလေးကိုမှတ်တဲ့နောက်ကစိတ်ကလေးရဲ့ဒီနှမျိုးဟာဒီနှမျိုးပဲ ရှိနေတာကိုယောဂီတွေ့နေရပြီဆိုလို့ရှိရင်ရုပ်လည်းမတွေ့အာခန္ဓာကိုယ်လည်းမတွေ့ရငါလည်းမတွေ့ရသူလည်းမတွေ့ရအမှတ်ခံအတိနဲ့မှတ်တဲ့စိတ်ဒီနှစ်ခုပဲတွေ့ရတွေ့ရတဲ့အခါကျတော့အမှတ်ခံအတိလေးကလွင့်တတ်တဲ့သဘောလေးတနည်းအားဖြင့်ဆိုလို့ရှိရင်အတိကံသဘောလေးမှတ်တတ်တဲ့စိတ်ကလေးကအဲ့ဒီအတိကံအာယုံလေးပေါ်ညွတ်ညွတ်သွားတဲ့သဘောလေးအာယုံလေးစီတန်းတန်းသွားတဲ့သဘောလေးတွေ့တော့နမနလက္ခဏာ ထိုတူပဲပြန့်နေတဲ့စိတ်ကိုလွင့်နေလွင့်နေလို့မှတ်တဲ့အခါစဉ်းစားတယ်စဉ်းစားတယ်လို့မှတ်တဲ့အခါစိတ်ရဲ့မငြိမ်မသက်ဖြစ်မှုအမှတ်ခံစိတ်ရဲ့မငြိမ်မသက်ဖြစ်တဲ့သဘောဉာဏ်နဲ့မှတွေ့လာတယ်အဲ့ဒီလွင့်အောင်လုပ်တဲ့စိတ်ရဲ့ပိုင်ခြင်းလည်းမတွေ့မတွေ့အဲ့ဒီအခါမှာလွင့်တဲ့စိတ်ကိုမှတ်ခြင်းကိုပြုနေတဲ့ပုဂ္ဂိုလ်တ attva ကိုလည်းမတွေ့လွင့်တဲ့စိတ်နဲ့လွင့်တဲ့စိတ်ကိုသိနေတဲ့စိတ်ဒီနှမျိုးပဲတွေ့တယ် လွင်းတဲ့စိတ်ရဲ့လွင်းတဲ့သဘောကိုသိတာဟာဥဒိစ္စစေတသိက်ရဲ့ကြံ့လွင်းတဲ့သဘောကိုသိတာသဘာဝလက္ခဏာကိုယ်ပိုင်သဘောပဲကိုယ်ပိုင်သဘောသိနေတာဒါကဒီလောကမှာအခုရှုမှတ်နေတဲ့အဲ့ဒီရှုမှတ်နေတဲ့အခိုင်မှာပြန့်လွင့်နေတဲ့စိတ်ရဲ့ပြန့်လွင့်နေတဲ့စိတ်ကိုရှုတဲ့စိတ်ရဲ့ဒီနှမျိုးပဲရှိတယ်တခြားဘာမှမရှိဘူးလို့ငါလည်းမရှိဘူးအတ္တလည်းမရှိဘူးပုဂ္ဂိုလ်လည်းမရှိဘူးတတ္တဝအမျိုးသမီးလည်းမရှိဘူးလို့အဲ့ဒီအချိန်မှာသိနေတယ်ဆိုလို့ချင်းဟောအနတ္တနုပဒနာညာ အနတ္တ ानु ပဒနာညာအနတ္တ ानु ပဒနာညာကြတော့အဲဒီကကြတော့သဘာဝလက္ခဏာမဟုတ်တော့ဘူးတာမညာလက္ခဏာအများဆိုင်သဘောဘာကြောင့်လဲဆိုတော့ဒီအတ္တမဟုတ်ဘူးငါမဟုတ်ဘူးတတ္တဝမဟုတ်ဘူးဆိုတဲ့သဘောဟာလောဘမှလည်းရှိတယ်ဒေါသမှလည်းရှိတယ်မာနဣဒ္ဓမစ္စယတွေမှလည်းရှိတယ်တတ္တတတိဟိရိဥတ္တပတွေမှလည်းရှိတယ်သူတို့ဟာပုဂ္ဂိုလ်လည်းမဟုတ်ဘူးတတ္တဝလည်းမဟုတ်ဘူးကြီးညိုတယ်ဆိုလို့ရှိရင်ကြီးညိုတဲ့သဘောမျှပဲယုံကြည်တယ်ဆိုယုံကြည်တဲ့သဘောမျှပဲဒီသဘောမှတပါတခြား တည်တံ့ခိုင်မြဲနေတဲ့အသက်လည်းမဟုတ်ဘူးဝိညာဉ်လည်းမဟုတ်ဘူးဒီနံတရားတွေဟာအဲ့တော့အဲ့ဒီနံတရားတွေမှာလည်းပဲအသက်ဝိညာဉ်အတ္တမဟုတ်ငါမဟုတ်ဆိုတဲ့အနတ္တလက္ခဏာအနတ္တသဘောသူတို့မှာလည်းရှိတယ်ထို့အတူပဲပူတယ်ပူတယ်အေးတယ်အေးတယ်မှတ်နေတဲ့အခါမှာသမာဓိအားကောင်းလို့မလို့ပူမှုသဘောနဲ့ပူတာကိုမှတ်တဲ့စိတ်အေးမှုသဘောနဲ့အေးတာကိုမှတ်တဲ့စိတ်ညတာပဲရှိတယ်လို့သိနေတဲ့အချိန်မှာအဲ့ဒီအချိန်မှာအတ္တပြောင်းနေတာပဲငါပြောင်းနေတာပဲပုဂ္ဂိုလ်တ attva ပြောင်းနေတာ ဟောဒီလိုဆိုလို့ရှိရင်အနတ္တနိပဒနာညာဒါကြောင့်ပူမှုအေးမှုဆိုတဲ့သေသောဟာလည်းပဲအတ္တမဟုတ်အတ္တဝိညာဉ်မဟုတ်တည်တံ့ခိုင်မြဲနေတဲ့ငါကောင်မဟုတ်ဘူးလို့သွားသိတယ်จิตတုမှာလည်းပဲအနတ္တသဘောရှိတယ်အတ္တမဟုတ်တဲ့သဘောဒါကြောင့်အတ္တမဟုတ်ဘူးဆိုတဲ့အနတ္တသဘောဟာရုပ်တိုင်းနာမ်တိုင်းမှာရှိလို့သူကတော့သာမညလက္ခဏာတဲ့အများဆိုင်သဘောလို့ခေါ်တယ်ဒါကြောင့် ယုံနံတို့ရဲ့တဘာဝကိုအမှန်အတိုင်းသိမြင်တဲ့ဝိပဿနာတမ္မာဒိဋ္ဌိအဲ့ဒီဝိပဿနာတမ္မာဒိဋ္ဌိဟာအမှန်တိုင်းသိမြင်တယ်ဆိုတော့ဘာကိုသိမြင်တယ်လဲယုံနံတို့ရဲ့ကိုယ်ပိုင်သဘောခေါ်တဲ့တဘာဝလက္ခဏာကိုသိမြင်တယ်ယုံနိုင်ယုံနံတို့ရဲ့အများဆိုင်သဘောခေါ်တဲ့တာမညလက္ခဏာကိုသိမြင်တယ်တဘာဝလက္ခဏာတော့သိပြီ ရုပ်တိုင်းနံတိုင်းနဲ့ရုပ်တိုင်းနံတိုင်းမှာရှိတဲ့မိမိတို့မိမိတို့နဲ့သာတက်ဆိုင်ပြီးတခြားတခြားသောယုံနာနေနဲ့မတက်ဆိုင်တဲ့ကိုယ်ပိုင်အသေးသေးသဘာဝကိုသဘာဝလက္ခဏာဆိုတာသိပြီ။တာမညာလက္ခဏာရုပ်အလုံးနာအလုံးနဲ့ဆိုင်တဲ့အများဆိုင်သဘောဆိုတာဘယ်လိုလဲ။အနိစ္စဒုက္ခအနတ္တဒါပဲ။ဒီသဘောသုံးမျိုး။ဒီသဘောသုံးမျိုးဟာရုပ်တိုင်းမှာရှိတယ်၊နာမ်တိုင်းမှာရှိတယ် ဒါကြောင့်သူတို့ဟာရုပ်တိုင်းနံတိုင်းနဲ့ဆက်ဆက်ဆံတယ်တနည်းရုပ်အလုံးနာအလုံးနဲ့သက်ဆိုင်တယ်ဒါကြောင့်ပါမညာလက္ခဏာအနိစ္စဆိုတာဘယ်လိုဟာပြောတာလဲပေါ်ပေါ်ပြီးပျောက်ပျောက်သွားတာဖြစ်ဖြစ်ပြီးပြက်ပြက်သွားတာဒါကြောင့်မတည်တမ်းပဲမခိုင်မြဲပဲနေတဲ့သဘောကိုအနိစ္စဒုက္ခဆိုတာအဲ့လိုအမြဲမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်ပြက်ပြက်ဖြစ်ဖြစ်ပြီးပြက်ပြက်နေတာကြီးတွေ့နေရလို့မလို့မကောင်းဘူးဆိုတဲ့သဘော အဲ့ဒီသဘောကိုသိရတော့ဒုက္ခ ानु ပဒနာညာအခုနဖြစ်ဖြစ်ပြီးပြက်ပြက်သွားတာပေါ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောတွေတွေ့နေရတော့မခိုင်မြဲဘူးလို့သိတဲ့ညာကနောက်နေသ ानु ပဒနာညာအခုနပြောတဲ့အတိုင်းအမှတ်ခံယုတ်အမှတ်ကအာယုန်နဲ့မှတ်တဲ့စိတ်ညပဲရှိတယ်မှတ်မှတ်ခံအာယုန်နဲ့မှတ်တဲ့စိတ်မှတပါပုဂ္ဂိုလ်တ attva ဆိုတာမရှိဘူးငါဆိုတာမရှိဘူးလို့ရှုနေတဲ့အခိုက်မှာတိတိကျကျရှင်းရှင်းလင်းလင်းပြတ်ပြတ်သားသားလဲပြင်းဆင်သွားသလို အထင်ရှားသိနေရပြီဆိုလို့ရှိရင်အဲ့ဒါအနတ္တနုပဒနာညာအဲ့ဒါလို့ရုပ်အာလုံးနာအာလုံးနဲ့ဆိုင်တဲ့အများဆိုင်ဘုံဆိုင်ပါမညလက္ခဏာ၃ပါးကိုအမှန်တိုင်းသိမြင်ဒါလည်းပဲဝိပဿနာသမာဓိဋ္ဌိဒါကိုပဲသိအောင်အားထုတ်နေရတာတခြားဟာသိအောင်အားထုတ်နေရတာမဟုတ် ယံဖယံကသဘာဝလက္ခဏာသိတယ်ယံဖယံကသာမညလက္ခဏာသိတယ်ဒါပေမဲ့သဘာဝလက္ခဏာသိသိုံမျှနေတော့ကိစ္စကမကုန်သေးဘူးသာမညလက္ခဏာသိရသေးတယ်အဲသာမညလက္ခဏာကိုရင်းရင်တန်တန်ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသိမှဥပဒနာညာတစ်ဆင့်နဲ့တစ်ဆင့်တက်တက်တက်တက်တက်တက်သွားပြီးတော့နောက်ဆုံးမှအဲ့ဒီပါမညလက္ခဏာကိုသိရင်းနဲ့မဉဏ်ဖြစ်သွားတယ် သာမညလက္ခဏာကိုသိပြီးတော့နောက်ဆုံးဝိပဿနာဉာဏ်ဖြစ်ပြီးတာနဲ့ဟိုပဲမဲ့ဉာဏ်ဆိုတာဖြစ်တယ်အဲမဲ့ဉာဏ်ဆိုတာဖြစ်တဲ့အခါကျတော့ဒီလက္ခဏာတွေမသိတော့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာတွေမသိတော့မဲ့ဉာဏ်မှာပါဝင်တဲ့သမာဓိဋ္ဌိကြတော့မေဃသမာဓိဋ္ဌိမေဃသမာဓိဋ္ဌိမဲ့မဲ့စိတ်မှာပါဝင်တဲ့အမှန်သိမြင်မှုဉာဏ်ပဲ မဲ့ညာဆိုတာနဲ့မကတမဒိဋ္ဌိဆိုတာအတူတူပဲအမှန်တိုင်းသိမြင်မှုကန့်ယောဂီတို့နည်းနည်းတစ်စိတ်လောက်ခေါင်းထောင်လိုက်ကြတော့မေကောမေးမလို့တစ်စိတ်လောက်ခေါင်းထောင်လိုက်ကြသမ်းဆိုတာငိုက်တဲ့ယောဂီကမငိုက်နဲ့လို့ဆိုလိုတယ်တူတူပါကြီးမျက်စိပွင့်လာမလားဝိပဿနာတမ္မာဒိဋ္ဌိကတော့ယုံ nant တို့ရဲ့ ကိုယ်ပိုင်တဘာဝရဲ့အများဆိုင်တဘာဝကိုရဲ့အမှန်တိုင်းသိမြင်တယ်ဒါအဖြစ်မေဃတမ္မာဒိဋ္ဌိခေါ်တဲ့အရိယမေမှာပါဝင်တဲ့အမှန်တိုင်းသိမြင်တဲ့ဉာဏ်ကတော့ဘာကိုသိမြင်တယ်လဲကံယောဂီတို့စပြောတော့ကတော့ဒါပြောမဟုတ်ပါဘူးဒီရောက်လာတာနဲ့ဒါပြောလိုက်ရတာပဲအရိယမေမှာပါဝင်တဲ့ ပမာဒိဋ္ဌိအမှန်သိမြင်ဉာဏ်ကတော့ဘာကိုသိတယ်လဲသိเสียသိရသိเสียဘာလဲဘာပါလဲတော့မမလေးယုံနိုင်ရဲ့သဘောလားကိုင်းဒီဘက်ကယောဂီတို့ယောဂီတို့မတမ်းမေ ယုံနာတို့ရဲ့ချုပ်ငင်းရာကိုမညာကသိတယ်။ကိုင်းတခြားယောဂီတွေကရောမတိတိပါတယ်ဒီတိုင်းမှာပဲမတမ်းမပြောတဲ့အတိုင်းပဲလို့ပြောပေါ့။ကိုင်းမာရင်မြတ် ကိုင်းမသမ်းဝင်ဒေါစီယအတော်သေးကြတဲ့ဒေါစီယအော်အတော်သေးကြတဲ့ဒေါစီယအောင်းနေလျှော်ပလေတာပဲနော်သစ္စာ၄ပါးကိုသိပြီတဲ့အရိယာမက်မှာပါဝင်တဲ့တမ္မာဒိဋ္ဌိကအရိယာသစ္စာ၄ပါးကိုသိပြီတဲ့အရိယာ၄ပါးသစ္စာ အရိယသစ္စာ၄ပါးသိတဲ့အခါမှာနိရောဓသစ္စာခေါ်တဲ့ယုံ nant ချုပ်ငြိမ့်မှုကိုတော့အာယုံပြုသောအပြင်သိပြီ။ကျန်တဲ့ဒုက္ခသစ္စာ၊သမုဒယသစ္စာ၊မေဃသစ္စာဆိုတဲ့သစ္စာသုံးပါးကိုတော့ကိစ္စကြီးစည်းသောအပြင်သိပြီတဲ့။တီတုကိစ္စသောဧကတမိန်အာရမဏတော်ယုံ nant ချုပ်ငြိမ့်မှုဆိုတဲ့ နိဗ္ဗာန်និရောဓသစ္စာကိုတော့အာယုံပြုသောအခြင်းသိတယ်။ကျန်တဲ့သစ္စာ၃ပါးကိုသိတာကတော့ကိစ္စပြုသောအခြင်းသိတယ်။និရောဓကိုအာယုံပြုလိုက်တဲ့အခါကျတော့အဲ့ဒီအချိန်မှာအဲ့ဒီမစိတ်ဖြစ်နေတဲ့အချိန်မှာအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာလောဘများရှိသေးလားမရှိတော့သမုဒိယသစ္စာလောဘပယ်ပြီးသားဖြစ်မသွားဘူးလားပယ်ခြင်းကိစ္စပြီးမသွားဘူးလား ဒါကြောင့်ကိစ္စပြီးသောအခြင်းတမှုရိယသစ္စာကိုသိတယ်ဒါဖြင့်တခါနိရောဓကိုမျက်မှောက်ပြုသောအခြင်းအမှန်တိုင်းသိတဲ့တမ္မာဒိဋ္ဌိဖြစ်နေတော့တခြားမဲ့ခင်တွေကဖြစ်မနေဘူးလားတခြားမဲ့ခင်အရိယာမဲ့ခင်9ပါးလည်းဖြစ်နေတော့မေဃသစ္စာပွားပြီးပွားခြင်းကိစ္စပြီးပြီးသားဖြစ်မသွားဘူးလားဒါကြောင့်မေဃသစ္စာကိုလည်းကိစ္စပြီးသောအခြင်းသိတယ်တဲ့အဲ့တော့တဏှာကိုပယ်တယ် နိရောဓကိုမျက်မှောက်ပြုတယ်ဆိုတာဒုက္ခကိုဒုက္ခလို့အမှန်တိုင်းမသိရင်ပြုနိုင်ပါမလားမပြုနိုင်ဘူးဒုက္ခကိုဒုက္ခလို့အမှန်တိုင်းသိပြီးလို့သာပြုနိုင်တဲ့အတဲ့နိရောဓကိုမျက်မှောက်ပြုနိုင်တဲ့အတွေ့တဲ့ဒုက္ခသစ္စာကိုပိုင်းခြားသိမှုကိစ္စလည်းပဲပြီးသွားပြီတဲ့ဒါကြောင့်နိရောဓကိုသိတာကအာယုံပြုသောအဖြစ်သိတယ်။ကျန်တဲ့သစ္စာသုံးပါးကိုသိတာကဘယ်လိုသိသလဲ။ ကိစ္စကြီးသောအာဖြင့်သိတယ်တဲ့အဲ့ဒါတမ္မာဒိဋ္ဌိချင်းသူပေမဲ့သိစရာချင်းမတူသေးဘူးဝိပဿနာတမ္မာဒိဋ္ဌိရဲ့သိစရာကယုတ်တဘာဝနံတဘာဝယုတ်နံတို့ရဲ့ကိုယ်ပိုင်တဘာဝနဲ့အများဆိုင်တဘာဝဒါကဥပဒနာတမ္မာဒိဋ္ဌိကသိတယ်မေဃတမ္မာဒိဋ္ဌိကတော့သူရဲ့သိစရာဘယ်သူလဲဆိုတော့သစ္စာအရိယသစ္စာ၄ပါး အရိယသစ္စာ၄ပါးလောကီသစ္စာ၄ပါးတော့မဟုတ်ဘူးအရိယသစ္စာ၄ပါးအဲ့ဒါလေးခွဲခြားသိထားရသည်တဲ့လေးခွဲခြားသိထားတယ်ဒီတော့အဲ့ဒီထဲမှာအရိယသစ္စာ၄ပါးကိုမျက်မှောက်ပြုပြီးတော့မသိနိုင်သေးခင်ဖြစ်နေတဲ့ယောဂီရဲ့အထုတ်တဲ့ယောဂီရဲ့တဏ္ဍာမှာဖြစ်နေတဲ့ဉာဏ်နေဟာဝိပဿနာတမာဒိဋ္ဌိတွေကြီးပဲဝိပဿနာအဲ့ဒီဝိပဿနာတမာဒိဋ္ဌိကို တိုးတက်အောင်ညင့်တာအောင်သီလနဲ့ချီးမြှောက်ရတယ်သုတနဲ့ချီးမြှောက်စောင့်ရှောက်ရတယ်သီလသုတပါကိစ္စဆွေးနွေးမှုနဲ့ချီးမြှောက်စောင့်ရှောက်ရတယ်သမထနဲ့ချီးမြှောက်စောင့်ရှောက်ရတယ်ဝိပဿနာနဲ့ချီးမြှောက်စောင့်ရှောက်ရတယ်မာမျိုးအဲဒီမှာဒီနေ့ပြောမှာကသုတနဲ့ချီးမြှောက်စောင့်ရှောက်ရတာပြောပြောသုတမှာနှမျိုးရှိတယ်ဒီနေရာမှာနှမျိုးလုံးပဲ ပါဝင်တယ်သုတဆိုတာဘာလဲဆိုတော့သူ့စကလုံးရဲ့အတိအကျအဓိပ္ပာယ်ဆိုလို့ရှိရင်နာကြာအတ်နာကြာအတ်သောဘဟုတ်တုဒ္ဒတနည်းအားဖြင့်ဆိုနာကြာရရထားသောအသိညာဒါကိုတုဒ္ဒခေါ်တယ်နာရရထားသောကြာရရထားသောဘဟုတ်တုဒ္ဒဆိုသဖြင့်စာသင်လို့ရထားတာလည်းပဲတုဒ္ဒပဲ စာပေဆွေးနွေးလို့ရထားတာလည်းရထားတဲ့အသိဉာဏ်လည်းပဲတုဒ္ဒပဲရထားတဲ့ဘဟုတုဒ္ဒတုဒ္ဒပဲထို့သူတရားနာလို့ရထားတာလည်းပဲတုဒ္ဒပဲဒါပေတဲ့တုဒ္ဒကနှမျိုးရှိပြီတဲ့တုဒ္ဒသိတာရထားတာကိုလည်းနောက်ကြတော့တုဒ္ဒဆိုတဲ့စကားလုံးရဲ့အတိတ်ပဲဘယ်ကြအောင်ကျေလာလဲဆိုလို့ရှိရင်နားလို့ရထားတာနဲ့မဟုတ်တော့ဘူးသိ သိထားရထားတဲ့အကြာအမြင်ဘ ਹੁ တုတ္တဟုသမျှကိုတုတ္တလို့ခေါ်လိုက်တယ်။ဒါကြောင့်မလို့နောက်ကြတော့နှမျိုးခွဲသွားတယ်။ဘယ်လိုနှမျိုးခွဲသွားလဲဆိုတော့အာဂမတုတ္တအဓိကမတုတ္တတဲ့နှမျိုးခွဲသွားတယ်။အာဂမတုတ္တဆိုတာသာတင်လို့တရားနာလို့တရားဆွေးနွေးလို့မှတ်သားပြီးသိထားတဲ့ဘ ਹੁ တုတ္တကိုအာဂမတုတ္တခေါ်တယ်။ရထားတဲ့အသိညာ။ အကမတုဒ္ဒခေါ်တယ်အဓိကမတုဒ္ဒဆိုတာကလက်တွေ့ကြင်ကြံအားထုတ်ရာကရထားတဲ့အသိဉာဏ်ဘဟုတုဒ္ဒကိုအဓိကမတုဒ္ဒခေါ်တယ်အာဂမတုဒ္ဒအနေနဲ့ဘလောက်ပဲသဗ္ဗေသင်္ကြန်နေလို့ဘလောက်ပဲတရားတွေနာနေတရားဆွေးနွေးနေလို့သူမြတ်ပြောတာတွေနားထောင်နေလို့အာဂမတုဒ္ဒအနေနဲ့အသိဉာဏ်ဘဟုတုဒ္ဒတွေတရားနဲ့ပတ်သက်တဲ့ဘလောက်ပဲကြွယ်ဝနေကြွယ်ဝနေ အဓိကမသုတခေါ်တဲ့လက်တွေ့အာထုတ်ခြင်းကြောင့်ရထားတဲ့ဘဟုတုတမရှိဘူးဆိုရင်အသိဉာဏ်မရှိဘူးဆိုရင်သူဘယ်တော့မှမဉဏ်ဘုံဉဏ်မရနိုင်နိဗ္ဗာန်မရောက်နိုင်မရောက်နိုင်အဲ့ဒါလိုနှမျိုးရှိတယ်နှမျိုးဟာဒီနေရာမှာနှမျိုးလုံးဟာဝိပဿနာဉာဏ်ရဲ့ဝိပဿနာသမာဓိဋ္ဌိရဲ့အထောက်ပံ့ဖြစ်တယ်နှမျိုးလုံးပဲဝိပဿနာသမာဓိဋ္ဌိရဲ့အထောက်ပံ့ဖြစ်တယ်ဒီတော့ သုတ္တဟာဝိပဿနာရဲ့အထောက်ပံ့ဖြစ်တဲ့အတွက်အဲ့ဒါလို့နာကြထားလို့မလို့တရားနဲ့ပတ်သက်တဲ့အသိဉာဏ်ဘဟုသုတ္တရှိတဲ့ပုဂ္ဂိုလ်နဲ့မရှိတဲ့ပုဂ္ဂိုလ်နှမျိုးတရားအထုတ်တယ်ဆိုလို့ရှိရင်အသိဉာဏ်ဘဟုသုတ္တရှိတဲ့ပုဂ္ဂိုလ်ကဆရာစကားနားထောင်ရင်သူကပို့ပြီးတော့တရားရှင်းရှင်းလင်းလင်းနဲ့တွေ့နိုင်တယ်တရားလည်းမြင်နိုင်တယ်ဆရာစကားနားထောင်လို့ရှိရင် နားမထောင်ရင်တော့အဲ့ဒီတရားနဲ့ပတ်သက်တဲ့ဗဟုသုတမရှိတဲ့လူကပိုးပြီးညံ့တယ်ဟိုနားမထောင်ရင်တော့မဟုတ်ဘူးပေါ့လေဟိုအတိအကျလိုက်လိုက်နာတာမဟုတ်ဘူးဆိုရင်ဘာကြောင့်လဲဆိုတော့အသိဉာဏ်ဘုဒ္ဓရာရှိထားတဲ့လူကတစ်ခါတစ်ခါတရားမှာအထုရင်အထုရင်တွေးတာအဲ့ဒီတွေးတဲ့အပေါ်မှာ तू က လူသိထားတာနဲ့ဘဟုတ္တတာလေးနဲ့သွားသွားပြီးတိုင်းတိုင်းပြီးဝေဖန်တယ်ဝေဖန်တဲ့အခါကျတော့ရှိမမှုတွေကပြက်ပြက်ကုန်တယ်ရှိမမှုတွေပြက်ကုန်တဲ့အခါကျတမာရီကပြက်တယ်တမာရီပြက်တဲ့အခါကျတော့ဉာဏ်ကမတက်တော့ဘူးဝိပဿနာတမာဒိဋ္ဌိကမတက်တော့ဘူးမရင်တန်တော့အဲဒါသူနှောင့်နှေးတယ်နှောင့်နှေးတယ်ဒီတော့ဘုရားစကားနားထောင်ရင်ဆိုတာကကိုသိတာတွေစာသိသိထားတာတွေမှတ်သိသိထားတာတွေတရားနာလို့သိထားတာတွေအဲ့ဒီအတိကလေးတွေရှိလို့ရှိရင်ဒီအတိကလေးတွေဖယ်ထားအဲ့ဒီအတိကလေးတွေ နဲ့ကိုတွေ့တာကိုဝန်းဝင်ပြီးတော့မထောက်နဲ့မနှိုင်းနဲ့အဘဖင်ထားလိုက်အထုတခိုက်မှာစိုက်စိုက်မမအထုဒါရီမဝင်စင်နဲ့မဝေဖန်နဲ့အဲ့လိုမှားထားတာကိုနားထောင်ပြီးတော့မဝေဖန်နဲ့စိုက်လိုက်မတတ်အထုမယ်ဆိုရင်သူကပိုတက်တယ်အဲဒီလိုမဟုတ်ဘူးသူကနားမထောင်မနဲ့ဝေဖန်ဝေဖန်နေမယ်ဆိုလို့ချင်းဟုတ်တရားဘဟုတ္တကြိုတင်ရှိမထားတဲ့ပုဂ္ဂိုလ်ကသူ့ရဲ့ဘုတော်ကြောသွားပြီ။ဘာကြောင့်လဲဆိုတော့သူ့မှာကြိုတင်ပြီးတော့ဘုဒ္ဓတာရှိမထားတော့ ဆရာပြောသလောက်ပဲနားထောင်ပြီးတော့ဆရာပြောတဲ့စကားတိုင်းအတိအကျဟိုလိုလို့ဆိုလို့ဒီလိုလို့ဆိုလို့ထိုင်ဆိုထိုင်ထဆိုထအဲ့လိုလုပ်တဲ့အခါကျတော့သူကမြန်မာထက်တဲ့တက်သွားတယ်။ဘာကြောင့်လဲဆိုတော့ရှုမှတ်မှုကိုအနှောင့်အယှက်ဖြစ်စေတဲ့ဝေဖန်မှုတွေသူ့မှာမရှိလို့ဟုတ်နည်းနည်းပြောမယ်ဆိုပြောစရာရှိတယ်ဘဟုတ္တရှိနေမှတော့မရတရားအထုတ်တဲ့အခါမှာတွေ့တာလေးတွေသွားသွားပြီးဝေဖန်မိမှာပေါ့ဗျာလို့ ပြောချင်ရှိတယ်ဒါမဟုတ်ဘူးကိုယ်စိတ်ကမဝေဖန်မှုဆိုရတာပဲမဝေဖန်မှုဆိုရတာဥစဉ်တော့ဒီမှာအတုတုံးကဆိုလို့ရှိရင်စာစာရီအများကြီးသင်ပြီးနှံ့ပြီးတက်ပြီးနေပြီပေါ့ဟိုမှာဒီမှာအတုတုံးကအထုစင်ကဟိုမန်းလေးမှာဝိသရောပါဠိတက္ကသိုလ်မှာအဲ့ဒါကတိကတောင်လုံနေပြီးအဲ့ဒီခါမှာဒီမှာအထုစင်ကဒါပေတဲ့ ကိုသိတာစာသိသိထားတဲ့ဟာတွေဘေးဖယ်ထားမယ်ဆိုပြီးဖယ်ထားလိုက်တာပဲဖယ်ထားရတာပဲဆရာခိုင်းတဲ့အတိုင်းလုပ်မယ်ဆိုပြီးလုပ်တာပဲကိုကလူသိလူတကြီးလုပ်လို့ပြီးသွားသွားပြီးတော့ဟိုဝေဖန်မဲ့ဆိုလို့ရှိရင်တော့မရဘူးအဲ့ဒါကတော့နှောင့်နှေးတာပဲနှောင့်နှေးတဲ့နောက်အာရကျင်နာအောင်အထုတ်ပြီးတဲ့အခါကျတော့မှပဲကိုတိဘူးတွေ့ဘူးတဲ့စာရင်းနဲ့ပြန်ပြီးတိုက်ဆိုင်ညီနိုင်ကြီးကိုအတွေ့နဲ့အဲ့ဒီခါကျတော့အရသာရှိတယ်အဲ့ဒီခါကျတော့အရသာရှိတယ်ဒါနဲ့သွားသွားကြိုက်ကြိုက်နေတာတွေ့ရတယ် ဒီခါကျတော့သိရတာရှိတယ်။ဒါကြောင့်ဆရာစကားကိုအတိအကျနားထောင်ပြီးတော့ဗราတရားနဲ့အထုတ်တယ်ဆိုလို့ရှိရင်တော့တရားနဲ့ပတ်သက်တဲ့အသိဉာဏ်ဘဟုတုတ္တအရင်ကရှိထားတာဘယ်လိုမှတ်ရတယ်ဘယ်လိုမှတ်လို့ရှိရင်အဲဝိပဿနာခေါ်တယ်ဘယ်လိုမှတ်လို့ရှိရင်ဘယ်လိုအထုတ်လို့ရှိရင်သမထခေါ်တယ်ဝိပဿနာမှာ ဝိတ္တရိက9ပါးရှိတယ်ဉာဏ်စဉ်က10ပါးသို့မဟုတ်73ပါးသို့မဟုတ်16ပါးရှိတယ်အဲ့ဒါဘယ်ဉာဏ်ဒီမှာဘယ်လိုဘယ်လိုဖြစ်တတ်တယ်လို့သာကတုဆိုတဲ့အစရှိပြီးချင်းအဲ့ဒီဘ ਹੁ တုဒ္ဒရှိထားလို့ရှိရင်ဆရာစကားနားထောင်မဲ့ဆိုရင်ဒီဘ ਹੁ တုဒ္ဒလေးရှိထားတာကောင်းတယ်ဒါပေမဲ့တခုတတိထားရတာတော့ဒီဘ ਹੁ တုဒ္ဒလေးရှိထားတယ်ကောင်းတယ်ဆိုတော့ ယောဂီတိုင်းယောဂီတိုင်းအာထုတ်တဲ့လူတိုင်းအာထုတ်တဲ့လူတိုင်းဟာပထမသုတ္တကအရင်ခံရတာပဲဒါဒါကတော့သဘောပေါက်ထားမယ်နားလည်ထားသုတ္တကအရင်ခံရတာပဲသုတ္တမရှိဘူးဆိုသူအာထုတ်လို့ကိုမဖြစ်ဘူးဒါကြောင့်မို့ရှင်းကျမ်းကများကမိတ်ဆိုတယ်ဘယ်လိုမိတ်ဆိုလဲဆိုပရိယတ္တိဟိသာသနာတမူလာနဲ့ပရိယတ္တိသင်ကြားမှုသည်သာသနာတသာသနာ သာသနာတော်ဤစာပေသင်ကြားမှုပြောတာပရိယတ်ဤစာပေသင်ကြားမှုသည်တရားစာပေသင်ကြားမှုသည်သာသနာတသာသနာတော်ဤမူလအမြင့်အရင်းပေသည်တဲ့တရားနဲ့ပတ်သက်တဲ့စာပေသင်ကြားမှုဟာတဲ့သာသနာရဲ့အမြင့်အရင်းကြီးပဲတဲ့အမြင့်ကြီးပဲတဲ့ပင်စီကဘာလို့လဲဆိုတော့ပฏิပတ်လက်တွေ့အကျက်သူကပင်စီအကိုင်းအခက်အသိပွင့်နေရဘာလို့လဲဆိုတော့မဲ့ညာဖုန်ညာနေမဲ့ညာဖုန်ညာနေ အဲတော့သင်ကြားမှုဟာသင်ကြားမှုကိုခေါ်တဲ့ပရိယဟာအရစ်အမြင်အမြင့်အရင်အစအဲ့ဒီအမြင့်ရှိမှပဲပฏิပတ်ခေါ်တဲ့လက်တွေ့ကျင့်မှုဒါဖြစ်ပေါ်လာရတယ်အဲ့လက်တွေ့ကျင့်မှုဖြစ်ပေါ်လာမှပဲအကိုင်းအခက်အသီးအရွက်ဆိုတဲ့မဉ္ဇဉ်ပူဉ္ဇဉ်လေးရှိလာရတယ်ဒါတော့တစ်ပင်တစ်ပင်မှာ အမြင့်များမရှိဘူးဆိုလို့ချင်းအဲ့တစ်ပင်ဖြစ်ပေါ်ပါမလားမဖြစ်ပေါ်ပါဘူးအမြင့်မရှိရင်တစ်ပင်ဟာမဖြစ်ပေါ်နိုင်တယ်လို့တနည်းအမြင့်ပြတ်သွားလို့ချင်းတစ်ပင်ဟာတည်သွားနိုင်တယ်လို့သင်ကြားမှုမရှိရင်လက်တွေ့ကျင့်ကြအထုတ်မှုလည်းမရှိဘူးတနည်းသင်ကြားမှုတွေဆောက်ရုပ်ပျက်စီးနေတယ်ဆိုလို့ရှိရင်လည်းလက်တွေ့ကျင့်ကြအထုတ်မှုတွေလည်းပဲဆောက်ရုပ်ပျက်စီးသွားတာပဲဒါကြောင့်သုတ္တဟာသဗ္ဗေသင်ကြားမှုတရားနာမှုကြောင့်ရတယ် အသိဉာဏ်ဘုဒ္ဓရာဟာအမြင့်ရစ်မယ်ဒါကြောင့်မို့တချို့ပြောကြတယ်အဲစာရီသတ်စရာမလိုဘူးစာရီသိနေစရာမလိုပါဘူးတရားအထုတ်ပြီးတာပဲလို့အဲ့လိုဆိုမှန်မှမလားမမှန်ဘူးသင် စဉ်းစားကြည့်ပါလားယောဂီတွေကဲတရားအထုတ်ခြင်းလို့ဘာဆိုကိုင်ကိုင်သွားပြီးတော့ဟိုနေရာခြားတဲ့ပုဂ္ဂိုလ်စီသွားစီရင်သွင်းနေရာတောင်ကိုင်နေရာရပြီကိုင်နေရာရပြီဆိုတော့ကိုင်အထုတ်တော့လို့ဒီလိုဒီမှာတန့်ခိုင်းသလားဘာလို့တော့တရားတော်ဘုရားကြီးစီသွားပြီးတော့တရားယူရတယ်တရားယူတယ်ဆိုတာတရားရှုမှတ်ပုံကိုနာယူတာမဟုတ်လားတနည်းသင်ကြားတာမဟုတ်ဘူးလား အဲ့ဒီမှာဆရာတော်ဘုရားကြီးစီတရားရှိမှပုံနာယူသင်ကြားမှုမရှိရင်သူကျင့်တကျန်တအထုတ်တတ်ပါမလားအဲဆရာတော်ဘုရားကြီးစီသွားပြီးတော့တရားရှိမှပုံကိုနာယူတာသင်ကြားတာဟာအဲ့ဒါပရိယပဲအဲ့ဒါပရိယပဲအဲ့ဒါဒီပင်လင်သုတပဲအဲ့ဒါဒီပင်လင်သုတပဲအဲ့ဒီကမှဆရာတော်ဘုရားကြီးကဖောင်းတာပိန်တာမှတ်ရတယ်ထိုင်တာထိတာမှတ်ရတယ်ကြွတာလှမ်းတာချတာမှတ်ရတယ်၊ကိုယ်တာခန္ဓာမှတ်ရတယ်၊ထမင်းစားလည်းမှတ်၊ရေတောက်လည်းမှတ်။ ဘယ်နေရာမှမလွတ်မလွတ်ဘဲနဲ့ကိုယ်မူရာလုတ်သမျှပြုသမျှအကုန်လုံးရှုမှတ်စိတ်အမူရာလုတ်သမျှပြုသမျှအကုန်လုံးရှုမှတ်အစာရည်ဒီဖြင့်ရှုမှတ်ပုံကိုစိတ်စိတ်ဆဆသင်ကြပြလိုက်တော့ဟောစာတတ်လာမတတ်ဘူးလားတတ်လာပြီအဲ့ဒါသာတတ်လာတော့သူလက်တွေ့ကျင့်ကြံအားထုတ်မှုမလုပ်တတ်ဘူးလားလုပ်တတ်လာတယ်ကျင့်ကြံတတ်လာတယ်သမဏဘင်းနဲ့ကျင့်ကြံလို့ရမလားမရဘူးသာနည်းနည်းတတ်တာနဲ့များများတတ်တာပဲဒါပဲပွာတာပဲ ဒါပေမဲ့တချို့ဆရာတော်ဘုရားကြီးတွေသွားပြီးတော့စာသင်ပြီးတော့တောင်းမှပဲစာကမတတ်ဘူးအဲ့ဒါဖောင်းနာပိန်နာမှတ်ပါဆိုတော့じゃနှခေါင်းသွားပြီးရှူတာကြိုက်တာမလို့မှဖောင်းနာပိန်နာမှတ်ပါဆိုဖြစ်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်လုံးလို့လုံးအဲစာမတတ်ဘူးဒါကြောင့်မို့မတတ်လို့မို့အဲ့ဒီမတတ်မတတ်နိုင်တဲ့ပုံကိုယ်တွေအတွက်စိစိဆက်ဆက်ပဲထပ်ထပ်ထပ်ထပ်ထပ်ထပ်ပြောပြောပြောနေရတယ် မလေးတချို့တလရှိလို့တော့မတတ်ပါဘူးတတ်ဘူးတလကိုရှိလို့တော့မတတ်နှစ်လရှိလို့တော့မတတ်ဘူးတချို့ကအရှင်ဘုရားလွန်လိုက်လားဗျာဒီလောက်မှတ်ပုံလေးတော့တလကိုနှစ်လသိမနေရပါဘူးဆိုအဟုတ်ကပဲအဲ့ဒါမယုံရင်ကမ္မထမ်းစရာလောက်ကြည့်အဲ့လိုဆိုသိတယ်အဲ့ဒီခါကျတော့ထတာပြီးတော့ကျွန်းထိုးကြလောက်သိညစ်တယ်တလခွဲကြီးလည်းမတတ်ဘူးနှစ်လကြီးလည်းမတတ်ဘူးအဟုတ်မတတ်တာအဲ့ဒီခါကျမှတကယ်လောက်ကြည့်တဲ့ခါကျမှကမ္မထမ်းစရာဒုက္ခကိုသိရတော့တော့တစ်ခုကြည့်တယ်လေမှတ်တယ် အာတပည့်တော်ဘုရားရောရောရောရနဲ့တွေ့တဲ့အခါကျတော့တပည့်တော်ကဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ပြမှတ်တယ်ဆိုအေးကောင်းတယ်ကောင်းတယ်ကောင်းတယ်အဲ့တိုင်းမှတ်အဲဒကမကြီးတရားတွေတဲကောင်းကိုပြန်လွတ်လိုက်ပြီးရောသူဟာသူလွဲခြင်းလွဲတဲ့ခြင်းတဲ့လွဲတဲ့လို့ခြင်းလည်းအကျိုးရှိလိမ့်မယ်လွဲရင်လည်းအကျိုးရုပ်လိမ့်မယ်ကိုနဲ့ဘာမှမဆိုင်ဘူးကိုကဝတရားခြင်းဒီနေရာထိုင်ပြီးတော့ပြောတာနားထောင်ရင်လည်းပြီးတော့ပြန်လွတ်လိုက်အဲ့လိုဆိုရင်မချမ်းသာဘူးလား ချမ်းသာလိုက်တမအောင်မလေးစေတနာမထားရင်တော့ချမ်းသာသည်တဲ့မသိသိစေခြင်းနဲ့စေတနာရှိရင်တထာကတော့သိမလွယ်ဘူးဆင်းရဲတော့ဆင်းရဲတယ်ဒါကြောင့်မလို့တစ်ခါတစ်ခါပြောလို့နားမလဲတဲ့အခါကျတော့နားမလဲတဲ့အခါရဲ့နားမထောင်တဲ့အခါရဲ့ဩငါနဲ့ဒီယောဂီမျိုးနဲ့တွေ့ရတာငါအကုသိုလ်ကကြီးဘဝကကြီးမလွန်လွန်လို့ခဲ့ အဲ့ဒါလိုပဲပြန်ပြီးနှလုံးသွင်းမိတယ်နှလုံးသွင်းမိတယ်ထားကြပါစို့ဒီတော့အရေးကြီးတာကသုဒ္ဓဟာအရင်ကသုဒ္ဓအရင်ကသုဒ္ဓဆိုတာနဲ့ပရိယဆိုတာနဲ့အတူတူပဲသင်ကြားမှုဟာအရင်ကမယ်ဒါကြောင့်မို့သာပေသင်ကြားမှုကိုသာပေသင်ကြားမှုကိုမပြစ်ပယ်ရဘူးတဲ့ပရိယတ္တိသာသနာတမူလနဲ့သင်ကြားမှုဟာသာသနာတော်ရဲ့အရင်းမြစ်ပဲတဲ့ ဒါပေတဲ့အဲအဲ့ဒီသင်ကြားတာမှာတခုရှိပြတဲ့ယောဂီကိုအထောက်မှပြုနိုင်တဲ့ဟာလေယောဂီဟာရှုလို့မှတ်လို့မလို့ဖြတ်ပြောရမယ်နာယုတ်တွေလည်းပိုင်းခြားသိပြီအမခံအာယုန်နဲ့မှတ်သိတွေကွဲခြားခွဲခြားပြီးပြီးဖောင်းတာတခြားပိန်တာတခြားသိပြီကြွတာတခြားကြွတာမှတ်တဲ့စိတ်တစ်ဖက်ကြွတာတခြားကြွတာမှတ်တဲ့စိတ်တခြားသိပြီလှမ်းတာတခြားလှမ်းတာမှတ်တဲ့စိတ်တခြားသိပြီအစိုက်ဒီဖြင့်ယုံနေတာကွယ်နောက်ကြတော့ ကြွကျင်တဲ့စိတ်ကြောင့်ကြွတယ်လှမ်းကျင်တဲ့စိတ်ကြောင့်လှလှမ်းတယ်ကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်တယ်အစိုက်ပြီးချင်းအကြောင်းကျိုးတွေလည်းသိပြီးပစ္စယပရိခါညာနောက်အိဋ္ဌဒုက္ခအနတ္တဆိုတဲ့လက္ခဏာသုံးပါးနဲ့လည်းသင်ပြီးသိပြီးသမထရညာနောက်အဲ့ဒီကနေပြီးတော့အဲ့ဒီဝေဒနာတော့ကနေပြီးကြော်ပြီးတော့တင်းတင်းရင်မှတ်လို့မလို့ဒီဝေဒနာတွေလွန်ထွက်သွားတဲ့အခါကျတော့ပဋိဋ္ဌညာရဲ့အစာပိုင်းမှာအလင်းရောင်တွေတွေ့တယ်မှတ်လို့သိကောင်းနေတာတွေ့တယ်ငြိမ့်နေတာလေးတွေတွေ့တယ် ခန္ဓာကိုယ်ပေါ့နေတာလေးတွေတွေ့တဲ့ကြွတက်တယ်လို့လို့မြောက်တက်တယ်လို့လို့တွေ့တဲ့စိတ်ကလေးတွေကြီးနေတာတွေ့တဲ့အထုလို့သိကောင်းနေတာတွေ့တဲ့ရှုမှတ်မှုလေးတွေပေါ်တိုင်းပေါ်တိုင်းလို့လို့မှတ်လို့မှတ်နိုင်နေတာလေးတွေဒါလေးတွေတွေ့လာတယ်ဒါလေးတွေအကုန်အကောင်းကြီးပဲအဲ့ဒါလေးတွေတွေ့လာတဲ့အခါကျတော့အရင်ကရေသာပိတညာမှုဘ ਹੁ ဒ္ဒရာရှိထားရင်ဩဘာသောပိတိပတ္တတိအတိမောခသဘေခောဒုက္ခဉာဏမှုပဋ္ဌာနာမူပိခါသနိတန္တိစေတိဆိုတဲ့ဝိပဿနာရဲ့ဘေးရန် အန္တရာယ်10ခုဩဘာဒအလင်းရောင်တွေတွေ့တယ်ပီတိနှစ်သိမ့်အာရမှုတွေတွေ့တယ်ပတ္တတိကိုရောစေရောငြိမ့်ပြီးအေးနေတယ်စိတ်ကတခြားမလွင့်တော့မက္ခအောင်နဲ့မသိနဲ့တဲကနေတဲကနေတဲကနေနေတဲ့အခါကျတော့ကိုရောစေရောငြိမ့်အေးနေမှုတွေတွေ့တယ်အဒီမောက္ခဒါကြောင့်မို့လို့တရားတွေ့တော့တွေ့လာတဲ့အခါကျတော့ယုံကြည်ဆုံးပြတဲ့တရားတရားတွေသိဖြစ်နေဘုသူတိုက်တွန်းလိုက်ခြင်းနဲ့ အမေအာထုတ်ငါလိုအာထုတ်မသွားရတာဝမ်းနေလိုက်တာမသိခင်မေအာထုတ်မသွားရဘူးဒီတရားအမေအာထုတ်သွားလိုက်ရဘလောက်ကောင်းမလဲဆိုသရာတရားတွေဖြစ်နေတာအဲ့ဒါတွေပက္ကဟပို့ပို့ပြီးတော့တရားကတွေ့လာတဲ့အခါကျတော့ပို့ပို့ပြီးကြိုးစားလို့တဲ့စိတ်နဲ့ပို့ပို့ပြီးကြိုးစားတဲ့ဝိရိယတွေပက္ခတွေဒါတွေရှိဖြစ်ဖြစ်လာတယ်ဒုက္ခမသိတဲ့အာယုန်နဲ့တဲ့တဲ့နေတဲ့အခါကျတော့အပြင်အပြန့်အလွင်နေပါတော့ကိုရောစီရောငြိမ်းအေးပြီးသိချမ်းသာနေတယ် တခါအဲ့ဒါလိုကောင်းနေတဲ့အတွက်ပဲဘယ်အာယုံမဆိုမှတ်လိုက်တိုင်းမှတ်လိုက်တိုင်းတတိကကပ်ရပြီးတော့ကပ်ရတာဖြစ်နေမထရကထရနေပြီးထမယ်ကြံတယ်ဆိုလို့ရှိရင်ထကြစိတ်ကကိုကမမှတ်ရသေးဘူးစိတ်ကမှတ်ပြီးသားဖြစ်နေတယ်ထကြင်တယ်ထကြင်တယ်မှတ်ပြီးသားဖြစ်နေတယ်တဖြည်းဖြည်းတရွေ့ထတဲ့ခါကျတော့ထတယ်ထတယ်ထတယ်သူ့လိုလိုမှတ်ပြီးသားဖြစ်နေတယ်ကိုကအာယုံသိမ့်သက်ရအောင်ထို့ကြပဲတစုံတရာယူမလို့လည်းလှမ်းလိုက်တယ်ဆိုလှမ်းညင်တယ်လှမ်းညင်တယ်လို့လှမ်းညင်စိတ်ကမှတ်ပြီးသားဖြစ်နေတယ်လက်ကလှမ်းညင်တယ်လည်းသူ့လိုလိုမှတ်စိတ်ကမှတ်ပြီးသားဖြစ်နေတယ် အဲ့လိုရှုမှတ်မှုတတိတွေသိကောင်းတယ်အဲ့ဒီအခါကြလို့ရှိရင်လည်းပဲငါတရားတွေသိကောင်းနေတာပဲဘာမှငါကြီးဆိုင်မမှတ်ရဘူးသူဟာသူမှတ်မှမှတ်မှသွားလို့မလို့သိသိသိသိနေတာပဲအဲ့တော့ငါဟာတရားဆုံးလို့ပြီးပြီးလို့ပြီးဓမ္မရဲ့အဲ့လိုစိုက်ဒီဖြင့်သင်လာတတ်တယ်ဥပဋ္ဌာဏဒုက္ခညာဏဥပဋ္ဌာဏမှတ်တိုင်းမှတ်တိုင်းလိုက်အမှတ်ခံအောင်ရဲ့ပေါ်ပေါ်ပြီးပျောက်ပျောက်သွားတဲ့သဘောတွေဖြစ်ဖြစ်ဖြစ်ပြက်ပြက်သွားတဲ့သဘောတွေရှင်းကနေရှင်းကနေတိတိတိတိသွားတတ် အဲလိုသိတဲ့အခါကျတော့လည်းဉာဏ်ထက်လာတယ်ဥပဒနာဉာဏ်ထက်လာတယ်နိကန္တိတဲ့အဲလိုမှတ်ကောင်းတာပေါ်မှာပဲနှစ်သက်မှုဖြစ်ဖြစ်နေတယ်အလင်းရောင်တွေ့ပြန်တယ်လည်းအလင်းရောင်ကိုနှစ်သက်တယ်နှစ်သိမ့်အာရမှုဖြစ်လို့တရားတွေကောင်းနေပြန်တယ်လည်းအဲ့ဒီပေါ်မှာနှစ်သက်တယ်ယုံကြည်မှုတရားတရားတွေဖြစ်နေတဲ့အခါကျတော့လည်းပဲအဲ့ဒီတရားတရားပေါ်မှာပဲပြန်ပြီးတော့နှစ်သက်တယ်ဟောငါအရင်တုန်းကတရားမသိတယ်ဟုတ်မယုတ်ခလာတော်သူလိုနေခဲ့တယ် တရားတရားသံဃာဘာမှလည်းမသိဘူးလူကြီးတွေလှုပ်လို့တာလိုက်လှုပ်နေရတယ်အခုမှပဲငါတရားစစ်တရားမှန်တွေးရတော့တယ်အခုမှပဲငါမှန်တရားတွေသိတဲ့ဟဲ့ဆိုပြီးတော့ကိုယ့်ကိုယ်ကိုပြန်ပြီးတော့ကိုယ်စိတ်ထဲမှာဖြစ်ပေါ်တာတွေနှစ်သက်တွတာမှုတွေဖြစ်လာတယ်နိကန္တိအဲ့ဒါနိကန္တိတွေအဲ့ဒါလိုကောင်းတာတွေတွေ့တဲ့အခါကျတော့ဒီကောင်းတာ10မျိုးဟာဝိပဿနာရဲ့အညစ်အကြေးပဲဝိပဿနာရဲ့ဘေးရမယ် ဝိပဿနာရဲ့အနှောင့်အယှက်ပဲအတားအဆီးပဲလို့ယောဂီကအရင်ကကြိုတင်ပြီးတော့ဘ ਹੁ တ္တရရှိထားရင်ကောင်းတယ်ဘ ਹੁ တ္တရရှိမထားရင်ဘာဖြစ်တယ်လဲလို့ဆိုတော့ဒီကောင်းတာလေးကိုပဲတရားဟာဒါပဲဒီလောက်ပဲလို့ဒီလိုထင်တတ်တယ်ဒီလောက်ပဲလို့ထင်တတ်တဲ့အခါကျတော့သူဒါလေးပဲနှစ်သက်နေတယ်ပါရနေတယ်တတ်မြင်နေတယ်ရှေ့တိုးအောင်မကြိုးစားတော့မကြိုးစားတဲ့အခါကျတော့တရားကအခုမှသုံးပုံတစ်ပုံရှိသေးတယ်ရှေ့မတော်ဘူးဆိုတော့အကျိုးရတဲ့တော့မရဘူးပေါ့ ဒါတွေကိုဒီကောင်းတဲ့ကောင်းမျိုးကောင်းတာ10ပါးဟာ10မျိုးဟာဝိပဿနာရဲ့အညစ်အကြေးဘေးရ10မျိုးဟာတရားတရေမှာအနှောက်အယှက်တားဆီးပဲလို့မူလတည်းအသိထားရင်ဩဒါတွေငါตายရနေမယ်ဆိုလို့ချင်းဒီတဲ့ကောင်းတဲ့ခါတွေငါမရပဲနေတော့မှာပဲဒါတွေဟာအနှောက်အယှက်တွေပဲလို့ညာကခွဲခြားဝေပါပြီးသိရင်သူတို့ကိုအတက်ရှုပြီးလင်းမြန်တော့လဲလင်းနဲ့လင်းနဲ့ရှုပေါ်ပြန်တော့ပေါ်တယ်ပေါ်တယ်ရှုကြတိထားပြန်တော့လဲကြတိထားတယ်ရှုကောင်းပြန်တော့ကောင်းတယ်ကောင်းတယ်ရှု စိတ်နဲ့စိတ်နဲ့နေပြန်တော့လည်းတိမ်နဲ့စိတ်နဲ့နေတာအကုန်ရှုပေါ်လာတာဟုတ်တယ်အကုန်လုံးကောင်းတာဟုတ်တယ်အကုန်လုံးရှုပြအဲ့လိုရှုရှုပြတဲ့အခါကျတော့ဒါဒီပေါ်မှာနှစ်သက်မှုနိကန်ဒီမဖြစ်တော့မဖြစ်တဲ့အခါကျတော့ဒီရင်ရမနေတော့ပဲနဲ့ရှေ့ကြီးတဲ့ကောင်းတဲ့နေရာဆက်ပြီးညာကတက်သွားတယ်ညာကတက်သွားတယ်တကယ်လို့သာဒါရီဟာဥပဒနာရဲ့ဘေးရန်အနှောင့်အယှက်အတားအဆီးတွေပဲဆိုတာကိုမသိဘူးဆိုရင်ဒါကိုအမက်ကမမမမလို့လည်းခေါ်တယ် အမေကမဲမှာမဲအစ်စ်မဟုတ်ဘူးယောဂီထင်လို့သာအရင်ကဒီလောက်အပေါင်းမတွေ့ခဲ့ပဲမတွေ့ခဲ့ရသေးတာ အခုမှဒီအကောင့်ကိုတွေ့ရတော့ဒါကိုပဲအကောင့်ကြီးအောက်မှပြီးတော့မဲလို့ထင်နေတတ်တာဆိုတော့သူ့ကိုမဲမှားလို့ခေါ်တယ်မဲမှားခေါ်တယ်တနည်းလမ်းမှားလို့လည်းခေါ်တယ်အရင်ကဒါကိုကြွတင်ဘ ਹੁ တ္တမရှိမထားဘူးဆိုလို့ရှိရင်ဒါလေးပေါ်မှာသဘောကျပြီးဒီလောက်ပဲလို့အောက်မြင်ရင်ရှေ့မတက်တော့ဘူး။ဒါကြောင့် အရင်ကကြိုတင်ပြီးသုတရှိထားလို့ရင်ဒီနေရာမျိုးမှာဥပဒနာဉာဏ်တက်ရေးဉာဏ်ရင်ရေးစေတုမုဒ္ဒိယဉ်တန်ရေးအထောက်ပံ့ဖြစ်တယ်တဲ့ဒါလည်းပဲသုတနုဟိတာဘေကဝေသမ္မာဒိဋ္ဌိစေတုမုဒ္ဒိဖလာဇာဟောတိဘေကဝေจิตจิตမိတို့သုတနုဟိတာမူလကကြိုတင်၍တရားနဲ့ပတ်သက်တဲ့တဏှီဝိပဿနာရဲ့ဘေးရန်အငြိအကျေး၁၀ပါးနဲ့ပတ်သက်တဲ့ဘဟုတုတ္တ ဖြင့်ရှင်းမြောက်အပ်သောသမ္မာဒိဋ္ဌိဥပဒနာသမ္မာဒိဋ္ဌိသည်စေတုမုဒ္ဒိဖလားစာစေတုမုဒ္ဒိအကျိုးရှိသည်တွေဟောဒီဖြစ်၏။ဒါပြောတယ်။သို့တော့သုဒ္ဓဆိုတာကြည်ထားရတာမှန်တယ်။ကြည်ထားတာမှန်တော့လည်းပဲသုဒ္ဓခေါ်တဲ့အမြင့်တင်ရမနေပဲနဲ့ပင်စီကြအောင်တက်မှာအကိုင်းခဲအစည်းအဝေးကိုရတယ် သစ်ပင်ဟာအမြင့်ပဲရှိတယ်ပင်စီမရှိဘူးဆိုလို့ရှိရင်အကိုင်းထိုက်အသီးပွင့်ရပါမလားမရဘူးအဲ့တော့အမြင့်တင်ရမနေပဲနဲ့ပင်စီကြီးဖြစ်လာဖို့အရေးကြီးတယ်ပင်စီကြီးဖြစ်လာအောင်ကယောဂီပါလို့ရမှာလေလက်တွေ့ကျင့်ကြံရမယ်တဲ့လက်တွေ့ကျင့်ကြံတဲ့အပိုင်းမပါပဲနဲ့ဝိပဿနာဉာဏ်ချမ်းသာကြိုမဲ့ဉာဏ်ဖုန်ဉာဏ်ချမ်းသာကြိုနိဗ္ဗာန်ချမ်းသာကြိုဆိုတဲ့အကျိုးရပါမလားမရဘူး တကယ်လို့သာသာရိပုတ္တသိတ်တတ်နေပြီးတော့တရားနာထလို့တရားဘုဒ္ဓတော်တွေသိရထပြီးတော့ရောက်ပြီးတရားပဲညင်းနေတယ်လက်တွေ့မကျင့်ကြဘူးဆိုလို့ရှိရင်ဘာနဲ့တူတယ်လဲဆိုရင်သေဇာဖတ်ယာနာထောင်ပါယောဂပြောင်းနိုးနိုးကြားဘူးသလားသေဇာဖတ်ယာနာထောင်ပါယောဂပြောင်းနိုးနိုး ညစစ်စာဖတ်တယ်ကိုကနားထောင်တယ်ကိုကိုယ်တိုင်လည်းစစ်စာတွေယူဖတ်တယ်ငါခေါင်းကြိုက်တာကြီးပျောက်သွားဟာငါကင်ဆာပျောက်သွားဟာတီဗီပျောက်သွားဟာငါလက်ပြချွေရတွေအေးတာတွေပျောက်သွားဟာငါမိရနာပျောက်သွားဟာဆိုပြီးတော့စစ်စာတွေဖတ်ဟာနားထောင်ဟာနဲ့ပျောက်မလားဘာလုံးမှပျောက်မလဲအဲ့ဒီစေစာအတိုင်းဆင်းညွန့်အတိုင်းဖော်စားမှပျောက်သွားမယ်မဟုတ်လားဆင်းညွန့်ကြီးဖတ်နေတယ်ဆင်းညွန့်ကြီးနားထောင်နေတယ် ပယံနဝပါပါလွာတကပြားနဲ့ချက်တကောနကောကိုလိုရဲ့အတန်အောငှက်ဟွန်းသေးတာလေကဲအဲ့ဒါအဲ့ဒါနားထောင်ပါပြီတဲ့နားထောင်လို့သူအတန်ဝင်တာကြောက်သွားမလားမကြောက်ဘူးတလိပ်ကတာရောကြောက်ပါမလားရထားတာပဲဘယ်တော့မှဖော်မစားဘူးနော်ဆိုကြပါစို့ဗါလဲอืมသမုံဖွားပဲသူ့ကောင်းနဲ့ကတဲ့ဆောင်ချမ်းသည်အလုံးလေးမှာမင်းကိုယ်ကချိန်ကစက်ရည်စီး မိရပင်6ဆေးကျွန်းတော့ဝါပုတ်လောက်ဝါဝါအပြီးတယ်လေဘာလဲပုတ်လောက်ဝါဝါလို့ဖြီးတယ်လေလူဝသေးလူဝသေးသမုံဖွာပဲသူ့ကောင်းနဲ့ကြက်ဆောင်ကြမ်းပြီးတဲ့ပြီးတော့ဗါတဲ့အားလုံးအလေးမှာမင်းကိုယ်ကချိန်ဟာစိတ်ပြီးစီးမိရပိန်6သေးကြံတော့ပုတ်လောက်ဝါလို့ဖြီး င်းညွန့်သင်းညွန့်မိရပိန်6000သူကဆေးတပုံလုံးတော့သွားရမို့ဆေးချင်းဆေးကြံလေးသွားတောက်တယ်နဲ့ဒါနဲ့ပုတ်ကြီးလောက်ကိုဝဖိလာရဲ့ဆုံးအဲ့ဒါလို့သင်းညွန့်နေစေးစာတွေသိပါရဲ့ဒါတွေလည်းဖတ်ပါရဲ့ဒါတွေလည်းကြည့်ပါရဲ့ဒါကလည်းလို့ဖော်မစားတော့အဲ့ဒီမိရပိန်6ကဝမလားမဟုတ်ဘူးအဲ့ဒီကပယံနဝပါပါလာတကာပြားနဲ့ချက်ပါရဲ့ဒါဟုတ် ချက်ဆိုတဲ့သေးစာတွေ့ပါရဲ့ချက်လည်းမချက်ဘူးပြန်တော်လည်းမကြဘူးဆိုတော့သူ့အတန်ဝင်တာပြောက်ပါမလားအတန်အောအောနဲ့ဖြစ်ပါမလားမဖြစ်ဘူးသေးတဖုံကုံအောင်ရဲ့အတန်တုံကိုဝက်တယ်အမလာကြီးသေးတဖုံလုံးကုံအောင်ပြန်ရက်ပြီဆိုလို့ရှိရင်လည်းအတန်ကဘဝအထိမြမာတွေတောင်ကြားရတယ်တဲ့အဲ့ဒီသေးစာတွေဖတ်ပြီးတော့ဖော်မစားဘူးဆိုရင်မပြောက်သလိုတဲ့ တရားနဲ့ပတ်သက်တဲ့ဗဟုသုတတွေသာလျှောက်ပြီးစုဆောင်းနေတဲ့စာပေကျမ်းဂန်တွေသင်ကြားတယ်ပြီးတော့တရားတွေနားတယ်တရားတွေဆွေးနွေးတယ်တရားတွေညင်းတယ်တဖောင်ပေါင်းတဆူဆူတညာညာနဲ့အဲ့ဒါလိုလှုပ်လို့သူ့မှာဥပဒနာညာဖြစ်ပါမလားရုပ်တဘာဝနာမ်တဘာဝသိပါမလားရုပ်နာမ်တဘာဝအမှန်ကိုမသိဘူးဆိုလို့ရှိရင်မဲ့ညာဖူညာရပါမလား မရဘူးဆိုလို့ရှိရင်နိဗ္ဗာန်မျက်မှောက်ပြုနိုင်မှာမလားဒီလိုဆိုလို့ရှိရင်သုတ္တတဟာအကျိုးရတဲ့တော့ရပါမလားသစ်ပင်ကြီးအမြင့်တင်ရှိနေတယ်ပင်စီနဲ့အဖက်ရွတ်တင်မရှိဘူးဒါကြောင့်သုတ္တဟာရှိရတယ်အဲ့ဒီရှိတဲ့သုတ္တဟာမိမိရဲ့တရားသိရေးယောဂပြောက်ရေးအတွက်အထောက်ပံ့ဖြစ်စေရတယ် သေစာသေစာအတိုင်းကြီးမနေစေကြမနေစေရဘူးဒီသေစာဟာယောဂပျောက်ရည်အတွက်ထောက်ပံ့ဖြစ်စေရဒါကြောင့်ယောဂဝေဇာယတိပုရိအာယောဂပုရိသင်္ခယောဧတံတွေတာပဋ္ဌာညတဝါဘဝယဝိဘဝယသတထဒါနာနိဝေတေယယထာပုရိဘဝတတိဘုရားရှင်ကအမှန်အကောင်းဆုံးညွှန်ကြားချက်ကိုညွှန်ကြားတာ ယောဂကမ္မထာအလုတ်ကိုပွားများအထုတ်ခြင်းကြောင့်ပူရိဝိပဿနာပညာသည်ဇာယတိဖြစ်ပေါ်တူပွား၏အာယောဂကမ္မထာအလုတ်ကိုအာမထုတ်ခြင်းကြောင့်ပူရိသင်္ခယောဝိပဿနာဉာဏ်ဤပျက်စီးဆုပ်ယုတ်ခြင်းသည်ဘဝတိဖြစ်၏ဘဝယသဝိပဿနာပညာဘဝယသကြီးပွားခြင်းဤ၎င်းဝါဝိပဿနာပညာဤယဉ်တန်တူပွားခြင်းဤ၎င်း ဝိဘဝယအစဆုပ်ယုတ်ခြင်းဤ၎င်းဝါဝိပဒနာပညာဤဆုပ်ယုတ်ပျက်စီးပျက်စီးဆုပ်ယုတ်ခြင်းဤ၎င်းဧတံဒွေရပဋ္ဌံဤလံနှစ်သွဲကိုဝါဤအကြောင်းနှမျိုးကိုညတဝနာသေတေချာချာတိယပြည်သည်ရှိသောယထာခြင်းဖြင့်ဖြင့်ပူရိဝိပဒနာပညာသည်ဝတ္တတိတိုးပွားဤတထာထိုခြင်းဖြင့်ထိုခြင်းရာဖြင့်အတ္တနာမိမိကိုယ်ကိုနိဝေတေယတည်ထားရဤဘုရားရှင်က လက်တွေ့ကျင့်ကြံအားထုတ်လို့တဲ့ဝိပဿနာပညာခေါ်တဲ့ရုပ်တဘာဝနာမ်တဘာဝကိုအမှန်တိုင်းသိတဲ့ပညာဉာဏ်ပညာတွေဖြစ်ပေါ်တယ်တိုးပွားတယ်တဲ့လက်တွေ့ကျင့်ကြံအားထုတ်မှုမရှိခြင်းကြောင့်တဲ့ဝိပဿနာပညာခေါ်တဲ့ဝိပဿနာဉာဏ်တမ္မာဒိဋ္ဌိတွေဆုပ်ယုပ်ပြည့်စည်တယ်တဲ့လုံးဝမထုတ်တဲ့လူတော့ဆုပ်ယုပ်စရာကိုသူမှဉာဏ်မရှိပါဘူးအတော်အသင့်အားထုတ်ပြီးတဲ့ပုဂ္ဂိုလ်ကဆက်အားမထုတ်ဘဲနဲ့ဒီတိုင်းရပ်ပြလိုက်မယ်ဆိုရင်ဖြစ်စေဒါမှမဟုတ်ပုဂ္ဂိုလ်ရော့ရော့သာအားထုတ်မယ်ဆိုလို့ရှိရင် ရာပြီးသားဝိပဿနာဉာဏ်ခေါ်တဲ့ပုရိဟာဆုပ်ယုပ်ပြည့်စည်သွားမယ်အဲ့တော့ဘုရားရှင်ကအဲ့ဒီလမ်းလေးနှမျိုးပြောထားတယ်အာထုတ်ရင်တိုးတက်တဲ့ယဉ်တန်နဲ့တဲ့ဥပဒနာညာအာမထုတ်ဘူးဆိုလို့ရှိရင်တဲ့ဆုပ်ယုပ်တဲ့ပြည့်စည်တဲ့ဥပဒနာညာဒါကြောင့်အဲ့ဒါလို့အာထုတ်လို့ရှိရင်ယဉ်တန်တိုးတက်ပြီးတော့အာမထုတ်ဘူးဆိုလို့ရှိရင်တော့ ဆုပ်ယုပ်ပျက်စီးတယ်ဆိုတဲ့အဲ့ဒီလမ်းနဲ့တွေကိုညံထဲမှာစွဲနေအောင်သိမြင်ထားတယ်အဲ့ဒါလိုသိမြင်ထားပြီးတော့ဘလို့အချင်းရာအားဖြင့်အားထုတ်တယ်ဆိုလို့ရှိရင်တိုးတက်တယ်လို့စိတ်ထဲကသိနေရင်အဲ့ဒီအချင်းရာနဲ့အားထုတ်ဆိုလိုတာကမပြတ်မလားကြိုးစားအားထုတ်တယ်ဆိုလို့ရှိရင်မိမိရဲ့ဥပဒနာဉာဏ်ပညာဟာတိုးတက်တယ်လို့ဆိုတာနားလည်ထားပြီးတော့တဲ့အဲ့ဒါလိုတိုးတက်အောင်မပြတ်မလားကြိုးစားအားထုတ် ဒါကဘာအကြောင်းပြုဟောတာလဲဆိုတော့ဝိပဿနာအာမထုတ်တဲ့အတွက်ကမ္မထာအလုပ်ကိုလက်တွေ့အာမထုတ်တဲ့အတွက်ဝိပဿနာဉာဏ်မဖြစ်ဘဲနဲ့တရားမရပဲနေတဲ့ပုဂ္ဂိုလ်တရားအကြောင်းပြုပြီးဘုရားရှင်ကဟောတာခုနလိုပဲသေးစာတွေပဲလျှောက်ဖတ်နေတယ်သေးစာတွေပဲသူများလျှောက်ပြီးတော့ဖတ်ပြနေလဲကိုယ်လည်းသေးစာတွေပဲဖတ်နေတယ်ဒါပေမဲ့သေးဖို့မစားတော့သူယောဂမပြောက်ယောဂမပြောက် ဒီမှာလည်းပဲတ attva တွေမှာကိလေသာယောဂါတွေရှိနေဒီကိလေသာယောဂါတွေဟာသုဒ္ဓခေါ်တဲ့ဘုရားရှင်ရဲ့ဒေသနာတော်တွေကိုနာကြမှတ်သားမှုဆိုတဲ့သုဒ္ဓသေးစာတွေဖတ်ပြီးအဲ့ဒီသေးသေးတဲ့မှာညွှန်ထားတဲ့အတိုင်းကျင့်ကြံအားထုတ်မှုဆိုတဲ့သေးဖော်သတ်မှုကိုပြုလုပ်မှဖော်သတ်ပြီးတော့စားမှကိလေသာယောဂါတွေပျောက်တာကိုအဲဒီဟာကိုဘုရားရှင်ဟောတာကတော့ဒီမှာကြီးတွေကြားဦးတဲ့ ဆေးစာပဲဖတ်ပြီးဆေးစာတွေပဲပို့ချနေပြီးတော့ဆေးဖို့မစတဲ့အခါကျတော့ယောဂမပြောက်တဲ့အရှင်ပုထိလာအကြောင်းပြုခေါ်တာအရှင်ပုထိလာဆိုတာကြားမှကြားဘူးကြားရဲ့လားဟမ်ကြားပါဟောမကြားဘူးရအောင်နော်တော့အေးမြိုင်အရှင်ပုထိလာဆိုတာကြားဘူးလားဟမ်ကြားဘူးနော်ခေါင်းကိုခါတာပဲခေါင်းခါသည်တဲ့ခေါင်းခါတော့မကြားဘူးလို့မှတ်ရတယ် အရှင်ပုတ္တိလမကြောက်ဘူးလို့ဒါမကြောက်ဘူးတဲ့တနေ့ကပဲတစ်ခါပြောသေးတနေ့ကတစ်ခါပြောသေးပြီးတော့အဲ့ဒီအရှင်ပုတ္တိလမထေရကြီးဟာပိဋကဲ3ရက်နိကေနိကေ9ရက်ပိဋက3လွယ်ကိုထုံးလို့ချေရေလို့နှောက်ပြညက်နေအောင်အစွမ်းကုန်တတ်ထားတာသေစာမှာတော့သေစာတတ်ရမှာတော့သူမတူအောင်တတ်ထားတာဒါကြောင့်မလို့ရဟန်း900တွေပုတ်ချနေတဲ့ဂန်းကြီး78ဦးရဲ့ ရဟန်းကားတွေ900ကိုစပေးပို့ချနေတဲ့ဂိုင်းစင်ဂိုင်းကြီးဆက်ချက်ဂိုင်းရဲ့ဦးစီးကောင်းဆောင်အချုပ်ဖြစ်တယ်ဒါပေမဲ့သူကသေးစာပဲဖတ်ပြီးသေးကိုဖော်မစားဘူးစာပေသင်ကြားပို့ချမှုပရိယတ်ပဲလုပ်နေပြီးတော့လက်တွေ့ကျင့်ကြမှုပฏิပတ်ကိုမလုပ်မလုပ်တဲ့အခါကျတော့သူဥပဒနာဉာဏ်တစ်စိကမှမရမဉဏ်ဘုံဉာဏ်ဆိုတော့ဝေးပြီးတော့ဘုရားရှင်ကပုထိလာကိုဥပုထိလာကြီးကိုဂုံတင်တယ်ဘယ်လိုဂုံတင်လဲဆိုတော့တက္ဆပုထိလာတဲ့အလကပုထိလာတဲ့ဒီလိုခေါ်တယ် အမှန်နာမည်ကြီးတဲ့ဘုန်းကြီးကိုတုတ်ဆပုထိလာအလကပုထိလာနဲ့ခေါ်တော်ရင်မြန်ကြားဘူးလားဟောကြားဘူးသွားပြီနော်အင်းအင်းအလကပုထိလာနဲ့ခေါ်တော့နောက်ကြတော့ဘုရားရှင်ကတွေ့တိုင်းတွေ့တိုင်းနှိမ့်နေသက်သက်အဲ့ဒါလိုခေါ်တော့ဥပုထိလာကရှက်လာတယ်ရှက်လာတယ်နဲ့မဖြစ်ကြပါဘူးဘလောက်တော့မှဟာတော့ပရိသတ်ထဲလဲဘုရားရှင်ကမလျှောက်ဘူးဒုက္ခပုထိလာလကပုထိလာပဲခေါ်နေ gain ပြက်လာပြီဒီတခါတော့သွားမယ်ဆိုပြီးတော့ထွက်သူเจ้าနဲ့ယူဇနာ120ဝေးတဲ့နေရာသွားပြီးတော့ကမ္မထာเจ้าတစ်เจ้าမှသွားပြီးတော့ကမ္မထာတောင်းတယ်အကြီးဆုံးမထီစီတောင်းတယ်မထမထီကတောင်းတော့အကြီးဆုံးမထီကမပေးဘူးကမ္မထာကိုမပေးဘဲနဲ့အောက်တစ်ဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်ငယ်တဲ့ပုဂ္ဂိုလ်တွေညွှန်ကြားလိုက်တာနောက်ကြတော့အချုပ်နေတဲ့သင်္ကန်းချုပ်နေတဲ့ခုနှစ်နှစ်သားကိုရင်လေးစီရောက်သွားတယ်ကိုရင်လေးစီရောက်တော့ကိုရင်လေးကိုသွားပြီးကမ္မထာတောင်းတယ်ကိုရင်လေးကတော့ သူကသေးကိုဖော်ဆက်စားပြီးသားစားပြီးသားမလို့သူ့မှာကိလေသာယောဂတွေပျောက်ပြီးသားကိလေသာတွေယောဂတွေပျောက်ပြီးလို့မလို့ဒါဘိညာဉ်တွေပါရတာကိုင်းတဲ့စီသွားတောင်းတယ်ကိုင်းရဲ့တဲ့အဝတ်အဝတ်ရောမေဟောသူအာယတမတဲ့အာယတမငါရှင်လေတဲ့မင်းငါဤအဝတ်ရောမိယာသည်ဟောသူဖြစ်ပါတဲ့ကမ္မထံပေးပါကိုရင်တဲ့ကမ္မထံတရားအထုတ်ချင်လို့စဉ်းစားကြည့်တာနော် ပါရီသိတ်တက်ထားတဲ့သုတတွေအများကြီးရှိထားတဲ့ဆရာတော်ကြီးတကယ်လက်တွေ့အထောက်ကျင်တဲ့အခါကျတော့ဟိုအထောက်ခုတဲ့ပုဂ္ဂိုလ်စီသွားသိကြရတာကိုယ်တိုင်တော့ရောက်ပြီးဟိုစမ်းစမ်းဒီစမ်းစမ်းအထောက်နေမဲ့ဆိုလို့ရှိရင်ဘယ်အရာရောက်မလဲအချိန်ကြာမှာပေါ့ဒါကြောင့်လက်တွေ့အထောက်ကူထားတဲ့ပုဂ္ဂိုလ်စီသွားပြီးတက်ရသွားတောင်းလိုက်တဲ့အခါကျတော့ဟိုကတကယ်လက်တွေ့နှီးပေးလိုက်တော့ချက်ချင်းအထောက်လိုက်ချက်ချင်းပေါက်နိုင်တာ哦ဒါနဲ့ကိုရင်လေးစီသွားတောင်းတဲ့အခါကျတော့ကိုရင်လေးက ဒီဘုန်းကြီးနာမည်ကျော်ပညာတတ်ကြီးအဲဒါပညာမှန်ခံနေတယ်ဆိုလို့ရှိရင်တော့တော်တော်နဲ့တရားတွေ့မှာမဟုတ်ဘူးဒါကြောင့်မာနမရှိလားရှိလားကြည့်အောင်လို့ဆိုခဲ့အရှင်ဘုရားရည်တဲ့စဉ်းစားဗျာလို့ခေါ်တယ်ကိုရင်ကပြောတယ်အရှင်ဘုရားတပည့်တော်တရားပြရမယ်ဆိုရင်အရှင်ဘုရားတပည့်တော်ခိုင်းတဲ့အတိုင်းလုပ်ရမယ်ခိုင်းတဲ့အတိုင်းမလုပ်လို့တော့မရဘူးမဖြစ်ဘူးအဲ့ဒါလို့ဆိုရင်တော့အရှင်ဘုရားလကားပဲကိုရင်ရဲ့တဲ့ကိုရင်ခိုင်းတာလုပ်ပါမယ်မိတဲ့ခုံသင်းဆိုဆင်းမမယ်တဲ့တနာပြမကောင်းလားတော့ကြာတော်ကြီးအကြီး ကိုရင်ပေါက်စာလေးကြီးသွားပြီးတော့ငုတ်တုတ်ထိုင်ရှိခိုးသေးတာသူကရှိခိုးပြီးတော့ကိုရင်ခိုင်းတယ်လို့လောက်ပါမယ်တဲ့မိတဲ့ခုံစင်းဆိုဆင်းပါမယ်တဲ့ဆင်းပါမယ်တဲ့ဒါနဲ့ကိုရင်ကကတည်းကဒီလိုဆိုလို့ချင်းရှင်ပြမိတဲ့တော့တပြီးတော့ခုံဆင်းမခိုင်းမှမတော်ဆမိတော်ကိုတပြီးတော့ဆေးကုနေရလေဘူးအဲ့တော့အဲ့ကရေတဲ့ဆင်းစားမအောင်ဘုရားဆိုအနားလေရေကန်ကရှိတဲ့အခါကျတော့ရေတဲ့ဆင်းသင်္ကန်းစာဆိုတဲ့အခါကျမှအရှင်ပြပြန်တက်ခဲ့တော့ဆရာတော်ကြီးကပြန်တက်လာပြန်ဆင်းလိုက်အောင်ဘာပြန်ဆင်းလိုက်ပြန်တက်လိုက်အောင်ပြန်တက်လာ အကြမကွေးကကြည်လိုက်ပြီးဟုတ်ပြီတော်တော့တဲ့ဟုတ်ပြီတဲ့ကွင်းကနားထောင်တယ်အဲ့တော့တရားပြီးမယ်ဆိုရင်ရှင်ပြခက်တာမဟုတ်ပါဘူးဗျာတဲ့တရားကျင့်တယ်ဆိုတာတောင်မို့မှာအပေါက်6ပေါက်ရှိတယ်တဲ့အဲ့ဒီအပေါက်6ပေါက်မှာဖုတ်တော်ကောင်ကတပေါက်ကဝင်သွားတယ်ဆိုအဲ့ဒီဖုတ်ကိုဖတ်ညင်တယ်ဆိုလို့ရှိရင်တဲ့တခြားအပေါက်9ပေါက်၊ဂဲပေါက်9ပေါက်ကိုပိတ်ဖုတ်ဝင်သွားတဲ့အပေါက်ကိုတဖြည်းဖြည်းတဖြည်းဖြည်းပေါက်တူးနဲ့ဖြိုးပြီးတော့ဖမ်းလိုက် အဲ့ဒီနေရာကစောင့်ဖမ်းလို့ရှိရင်အဲ့ဖွေရတယ်ပြရတယ်အဲအထုတ်တယ်ဆိုတာအဲ့ဒီတိုင်းပဲတဲ့အဲ့တော့မျက်စိဆိုတဲ့ငယ်ပေါက်နားဆိုတဲ့ငယ်ပေါက်နှာခေါင်းဆိုတဲ့ငယ်ပေါက်ရှားဆိုတဲ့ငယ်ပေါက်ကိုယ်ဆိုတဲ့ငယ်ပေါက်ဒီပေါက်တွေပိတ်လိုက်စိတ်ဆိုတဲ့မနှောဒွါရအပေါက်ကိုဖွင့်ထားအဲ့ဒီစိတ်နဲ့ပေါ်ရပေါ်ရလိုက်မှဒါပြောတယ်ကြာရင်လည်းကြာရမှနိုင်ရင်လည်းနာနာမှစားရင်လည်းစားရမှထိရင်လည်းထိရမှလှုပ်ရင်လှုပ်တာမှတွေ့တွေ့တာမှစဉ်းစားရင်စဉ်းစားမှပူရင်ပူတာမှအေးရင်အေးတာမှအဲ့ဒီမှတ်တာကဘယ်သူ့လိုလဲဆို စိတ်ဆိုတဲ့မနှောတော်ရရဲ့လို့သူနဲ့ပဲလျှောက်လုံနေရတာဒါနဲ့ပဲလျှောက်မှတ်နေရတာဒါကြောင့်မလို့ဘုရင်တွေကတပောက်ကိုဖွင့်တာဗျာတဲ့ကျန်တဲ့ဟာတွေပိတ်တယ်ကျန်တဲ့ဟာတွေပိတ်တော့ဘာနဲ့ပိတ်မလဲမျက်စိကိုဘာနဲ့ပိတ်မလဲတချို့ယောဂီတော့တွေးပါလားလက်ကပွားရင်းနဲ့စီးလို့မျက်စိလက်ကပွားရင်းနဲ့စီးလို့တတိနဲ့ပိတ်ရမှာပဲနားကဘာနဲ့ပိတ်မလဲ တတိနဲ့ရှုမှတ်မှုနဲ့ပဲပိတ်ရမယ်နှာခေါင်းကရှုမှတ်မှုနဲ့ပဲပိတ်ရမယ်ရှားလည်းရှုမှတ်မှုနဲ့ပိတ်ရမယ်ရှားကိုရှုမှတ်မှုနဲ့ပိတ်ရပါများတဲ့အခါကျတော့သမင်းကမဝင်နော်ညနေကျတော့သာကိုယ်ကလည်းရှုမှတ်မှုနဲ့ပိတ်ထိတာမှန်တယ်များထိတယ်ထိတယ်မှနူးညံ့ရင်လည်းနူးညံ့တာမှပြော့ရင်လည်းပြော့တာမှမာရင်လည်းမာတာမှအဲ့ဒီသဘောကိုကိုရင်ကပြောလိုက်တာဆရာတော်ကြီးကပညာရှိပြီးသားဆိုတော့ကိုရင်တလောက်ပြောလိုက်တယ်ဆိုလို့ရှိရင်နားလေတော့အာဟာကိုရင်တော်ပြီ ဆိုပြီးတော့ချက်ချင်းအာထုတ်တဲ့တဏှာသိပင်ရင်သွားပြီးတော့အာထုတ်လိုက်တာမကြခင်မဲ့ဥပဒနာညာမညာဘုံညာနေတရားတွေရသွားတယ်တဲ့ကိုရောကြီးယောဂပြောက်သွားပလားသေးစာဖတ်လို့လားဘာဖြစ်လို့တော့သေးခေါ်စားလို့ဒါဖြစ်ရင်ဖော်မစားရင်ပြောက်ပါမလား တို့ဇာဝေကျမ်းစာတွေဖတ်ထားတာပဲဟေးတရားတွေနာထားတာပဲဟဲ့ဒီအတိလေးရှိတော်ရောပေါ့ဒီတိလေးရှိပြီးရောပေါ့ဆိုရင်ဒါယောဂပြောက်ပါမလားမပြောက်ဘူးဘာလို့ရမလဲလက်တွေ့ကျင့်ရမယ်ယေကေစီဩဒရာလောကေဝိဇန္တိဝိဝိဒာဘဟုဓမ္မောဒရာသမာနတ္ထိဣတံပြုထဘိကဝောဘိကဝောငါဤ चित्त จิตမိသူလောကေလောက၌ ရေကေစီဩတရာသေအမျိုးမျိုးတို့သည်ဝိဇ္ဇန္တိရှိကြကုန်၏တေတုထိုသေအမျိုးမျိုးတို့တွင်ဓမ္မောတမဓမ္မောတရတမံဖယားရှင်ဤသေဆိုတဲ့ဖယားရှင်ဤတရားတော်ဆိုတဲ့သေနဲ့တူသောသေရီနတ်တိမရှိကြသတ္တမထို့ကြောင့်ဧတံထိုဖယားရှင်ပေးထားတဲ့သေကိုပြဝထတောက်ကြကုန်လောဖယားရှင်ပေးတဲ့သေက တတိပဋ္ဌာန်၄ပါးသိညွန်ရုပ်ဖြစ်တိုင်းမှာခန္ဓာမှုဝေဒနာတွေဖြစ်တိုင်းမှာစိတ်ဖြစ်တိုင်းမှာသဘောတရားတွေဖြစ်တိုင်းမှာခန္ဓာကိုယ်နဲ့စိတ်ထဲမှာဖြစ်ပေါ်သမျှအကုန်လုံးရှုမှာဒါဘုရားရှင်ပြတဲ့စီအဲ့ဒီစေတောက်တဲ့ဒီစေတောက်ရင်ယောဂပြောက်မလားမတော့မပြောက်ဘူးလားမတောက်ဖဲနဲ့အဲ့ဒီစေပဲရွတ်နေမယ်ဆိုလို့ရှိရင်ကောပြောက်မလားမပြောက်ဘူးလားအဲ့ဒါကြောင့်ဘုရားရှင်ကအဲ့ဒီအရှင်ဘုဒ္ဓိလာကိုအကြောင်းပြုပြီးတော့ယောဂဝေဇာယတိပုရိအာယောဂပုရိသင်္ခယော ဧတံဒွေတာပဋ္ဌာညတဝဘဝယဝိဘဝယသတထတဏဏိဝေသေးယယထာဘူရိပိုတတိကမ္မထာလို့အထုံးမှလာတဲ့ဥပဒနာပညာမဲ့ပညာတွေဖြစ်ပေါ်တိုးတက်ကြီးပွားတယ်ရင့်တန်တယ်တဲ့ကမ္မထာလို့အာမထုတ်ဘူးဆိုလို့ရှိရင်ဥပဒနာပညာမဲ့ပညာဘယ်တော့မှမရဘူးပြီးတော့ဒီနှစ်ခုကိုသေသေးချာချာတိတိကျကျပိုင်ပိုင်နိုင်နိုင်ဒီနှလားကိုသိထားတယ်ဒီနှလားမသိဘူးဆိုလို့ရှိရင်ရောင်ဝရောင်ဝရောင်ဝသစ္စာကြီးတက်ကတကိုင်းကိုင်းနဲ့အဲ့ဒါယောဂ ယောဂကြီးကတန်လန်းကြီးဖြစ်နေမယ်တဲ့အဲဒီနလန်းဒီတိုင်းဆေးစာကိုင်းနေုံနဲ့ဆေးစာရွတ်နေုံနဲ့ယောဂမပြောက်ဘူးအဲ့ဒီဆေးစာဖောစားမှဆေးစာအတိုင်းဆေးဖောစားမှပဲယောဂပြောက်မယ်ဆိုတဲ့အသိနဲ့လက်တွေ့ကျင့်မှပဲဥပဒနာညာမဲ့ညာပူညာနေရမယ်ဒါမှပဲဝဆင်းရဲအလုံးကဆင်းရဲအလုံးကလွတ်မြောက်မယ်လို့သိပြီးတော့တဲ့အဲ့ဒီအသိနဲ့ကြိုးကြိုးစားစားအထောက်ကြတဲ့ဘုရားရှင်ကညွညွစားစားအထောက်ကြအာမထောက်ရင်မရဘူး ဒါပြင်ဘယ်အချိန်အားထုတ်ရမလဲအားထုတ်ရမယ်လို့သိတဲ့အချိန်မှာအားထုတ်တာပဲအားထုတ်ရမယ်လို့သိတဲ့အချိန်မှာအားထုတ်အဲ့ဒါဒီပင်လည်းပဲသုတ္တဟာဝိပဿနာဉာဏ်ကိုအထောက်ပံ့ပြုတာပဲအားထုတ်ရမယ်လို့မသိသေးဘူးဆိုလို့ရှိရင် तू အားထုတ်ဖို့အသိဘဟုသုတ္တကိုမရှိသေးဘူးမရှိသေးတော့ဥပဒနာဉာဏ်ဖြစ်ဖို့ဦးဝေးကြီးအားထုတ်မှဖြစ်မယ်အားမထုတ်ဘူးဆိုလို့ရှိရင်ဥပဒနာဉာဏ်လည်းမပြုမဉာဏ်ပညာလည်းမပြုဘူးဘယ်ချမ်းသာမှမရနိုင်ဘူးလို့သိတဲ့တနေ့မှာအားထုတ်အဲ့ဒီနေ့ဟာနောက်မကြသေးဘူး မကြောက်လားသောနာထေရီဆိုတာဘုရားလက်ထက်ကသားတွေသမီးတွေကပြစ်ထားလို့မို့လို့အသက်60ကျော်80နီးတဲ့အခါကျမှပြစ်ထားတော့ကိုင်းမဖြစ်တော့ဘူးဆိုမြတ်စွာဘုရားကြောင်းသွားပြီးတော့ယဟန်မြုတရားအထုံးမှပဲဖြစ်မယ်ဓမ္မပဲဒီဝဆင်းရဲကငြိမ့်မယ်ဘိုးဘေးနာဘေးဒေဘေးကဓမ္မငြိမ့်မယ်နောက်မှပဲဓမ္မပဲဒီလိုပါဆိုသမီးဆိုတွေနဲ့မတွေ့ရမှာပဲဒီလိုလားမဟုတ်ဘူးဆိုလို့ချင်းဘဝတွေအထက်ထပြန်ပြန်ဖြစ်နေလို့ချင်းပါဆိုသမီးနေဆိုနဲ့တကွေ့မဟုတ်တကွေ့တွေ့နေအောင်မှာအဲကြတော့ အထုတ်မှပဲဖြစ်မယ်ဆိုပြီးတော့ယဟန်ပြုပြီးတော့ကျူသာအထုတ်တယ်တညာလုံးတနေ့လုံးလူကြီးကအိုတော့မျက်စိကလည်းကောင်းကောင်းမမြင်တော့ညမှလင်းညာလျှောက်တယ်ဆိုလို့ရှိရင်တိုင်ကိုင်းပြီးလျှောက်ရတယ်တိုင်ကိုင်းပြီးတော့လျှောက်အဲ့ဒါလိုနဲ့မှတ်လိုက်တာမကြခင်ပဲတရားသိပြီးတော့ကိလေသာကုန်ခန်းလို့ယဟနာဖြစ်သွားတယ်တဲ့ဒါကြောင့်အထုတ်ရမယ်လို့သိတဲ့တနေ့မှာအဲ့ဒီနေ့နောက်မကြသေးဘူးအထုတ်နောက်မကြသေးဘူး အဲ့ဒီသိတဲ့နေ့နောက်မှတစ်နှစ်ရှိမှအထုံးမယ်နှစ်နှစ်ရှိမှအထုံးမယ်ဆိုနောက်ကျသွားပြီအဲ့ဒါတော့အထုံးမှဖြစ်မယ်ဆိုတဲ့နေ့ဟာသိတယ်ဆိုလို့ရှိရင်အဲ့ဒီသုတကြောင့်ပဲအထုံးလိုက်အထုံးပြီဆိုလို့ရှိရင်လက်တွေဝိပဿနာဉာဏ်မဲ့ဉာဏ်ဖုံဉာဏ်နဲ့ရလို့သုတမယဉာဏ်စိတ်တမယဉာဏ်နဲ့အသာပေါင်းမြောက်များစွာတာတဲ့ဝိပဿနာဘာဝနာမယဉာဏ်ကနိဗ္ဗာန်အထိပို့လို့မို့လို့ ဆင်းရဲအလုံးကလွတ်မြောက်နိုင်တယ်တဲ့ဒါကြောင့်တုတ္တကရှိရမယ်သို့သောတုတ္တတင်ရမနေစေရဘူးဓမ္မပဲဝိပဿနာသမာဓိတိကိုတုတ္တကအထောက်ပံ့ပြုတယ်ဒါကြောင့်ခုယောဂီတွေလည်းပဲအဲ့ဒါလိုတုတ္တရှိအောင်ဆိုပြီးနေ့စဉ်နေ့တိုင်းတရားမစစ်ခင်တရားဟောပြဟောပြနေရတာတရားနဲ့ပတ်သက်တဲ့ဘုဟုတုတ္တတွေပေးနေရတာအဲ့ဒါတွေနားထောင်ပြီးတော့အဲ့ဒီဟာတွေကမိမိအတွက်တရားတရေအတွက်ထောက်ပံ့ဖြစ်စေရတယ်ဖြစ်အောင်နှလုံးသွင်းရတယ်အဲ့ဒါလိုနှလုံးသွင်းနိုင်ခြင်းအပြင် အာမထုတ်လို့ကတော့မရအာထုမှသာရမယ်ဆိုတဲ့အသိနဲ့နေမအားညမအားစက္ကမလားမိနစ်မလားစကားမပြောပဲအအိတ်ဒီမများပဲမပြတ်မလားဒလဇရှုမှပွားများကြိုးစားအားထုတ်ကြခြင်းအပြင်မကြခင်ပဲဘာဝနာမယဉာဏ်ခေါ်တဲ့ဝိပဿနာတမ္မာဒိဋ္ဌိဘက်ကတမ္မာဒိဋ္ဌိဖလတမ္မာဒိဋ္ဌိတွေကိုရရှိပြီးတော့ ပူခြင်းဆင်းရဲနာခြင်းဆင်းရဲတည်ခြင်းဆင်းရဲဆိုရင်ပုစွေငိုကြွရခြင်းစိတ်ဆင်းရဲအစိုက်တဲ့ဆင်းရဲအပေါင်းမှလင်းမြန်စွာလွတ်မြောက်နိုင်ကြပါစေ။